ကဲဒီနေ့သာသနာတော်နှစ်2566ခုနှစ်ကောဇာတက္ကရီ1383ခုပြာဇူလာဇန်5ရက်နေ့ခရစ်နှစ်2022ခုဇန်နဝါရီလ6ရက်ပေါ့ဦးဇင်းတို့ရှိဒီခိုင်လေးရှိ9ရက်နေ့ဇာပရိနေ့မှာဒါဟောကြားအပ်သောဝိပဿနာအလုံးပြတရား တခါကြီးဘယ်နှစ်ကြိမ်မြောက်ဖြစ်ပြီလဲ82ကြိမ်မြောက်ပါဗျာ82ကြိမ်မြောက်ဝိပဿနာအလုံးပိတရားအဲ့တော့82ကြိမ်မြောက်ဝိပဿနာအလုံးပိတရားကိုမဟောကြမနာကြကြသေးမီဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဘုရားရှင်ကိုဥစွာပထမရှိခိုးကြရအောင် ဦးဇင်းတို့တရားနာပရိသတ်ပေါင်းသူတော်ကောင်းတို့ကလည်းဘုရားရှင်ဂုံရီတွေကိုစွမ်းအားရှိသလောက်စိတ်ဝေထုံလျက်ဗုဒ္ဓနုဒ္ဓတိဘာဝနာပွားများရင်ဖြင့်ယုတိစွာနာယူကြအောင်စုဗုဒ္ဓံနရနရသမောတရဏံဒိဋ္ဌတံပညာပရိပါစုတိယဝိယတံဒါဂရံ အထာဘိကာမနရတေဝဟိတဝန္တံဝန္တာမိကာရုဏိကမကမနန္တညာနံနရာနရာသမောတရဏံလောကုလောကီနလီသောအစီဘွားကို လိုလားတောင်းတကြကုန်သောစိတ်သာမြတ်သူနလူမြမတတဝါတို့ဤစုဝေရလည်းဖြစ်တော်မူထသော ဒိတာတံလောကုလောကီနလီသောမယိမ့်မယိုင်မြဲခိုင်လာသည်တမာတိနှင့်ရှင်သောစေတလည်းရှိတော်မူထသောပညာပရိပါဇုတိယသစ္စာလေးရတရားမြတ်ကို ထွင်ပေါသည်မြင်တအရဟတမေတိဟုသောပညာတန်ဆောင်သမိအောင်လည်းရှိတော်မူထသော ဝိဟတန္တာကာရံသစ္စာလေးရတရားမြတ်ကို ကွက်ကပိတ်ဖုံညံမြင်တုံးအောင်ပြုတံပညာဝိဇ္ဇာတိဟုသော မိုက်တရားကိုရဟတမေညာတန်လျက်ဖြင့်ပဲပြတော်မူပြီးထသော အထာဝီကာမံလူနပြမတတ္တဝါတို့ဤအစည်းအပွားကို အလွန်လိုလားတောင်းတတော်မူထသော နရဒေဝဟိတာဝဟံလူနပြမတတ္တဝါတို့အားလမ်းပြနိညွန်ဆုံးမသွန်သင်တော်မူလျက်လောကလောကီနလီဇုံကုန်အလုံးစုံသော ဂုံတိန်တကောစိတိန်ချန္တာအကျိုးငါရွယ်ဆောင်တော်မူတတ်ထသောကာရုဏိကလူနာမြမသတ္တဝါများတနာချစ်ခင် မာကရုဏာတော်ရှင်လည်းဖြစ်တော်မူထသောအကံဇာတိယဇာပါရမီပုံညာနှင့်မနိုင်ရှင်အမနိုင်ရှင်သာသော သီလသမာဓိပညာဂုဏ်တကကြောင့်မြတ်တိအဖြစ်သို့ရောက်တော်မူထသောအနန္တညာဏံသဗ္ဗညုတညာနာဇာတာဆုံးပိုင်းကြမရှိသောဉာဏ်တော်လည်းရှိတော်မူထသောတံဗုဒ္ဓံဒိုဒိုဂုံရင်ဆုံးလင်းပေတတ်ရှင်တော်မြတ်ဖရာကို အံတရားဟောတရားနာအမိမဲ့ကောဘုရားတပည့်တော်သည်ဝန္ဒာမိတတ္ထာယုကျောမန်ဆွဲချိုး၍ရှိခိုးကြတော်ပါဤမြတ်စွာဘုရားသာဓုသာဓုသာဓုပါဘုရား 82ချိန်မြောက်ဝိပဿနာလုံပြီးတရားဒီမှာဦးဇင်းတို့အဓိကဒါပြောခဲ့တာတော့ဝိသုဒ္ဓိ9ပါးဆိုပြီးကျင့်စဉ်ပေါ့အဲ့တော့ခတ်တုံတုံပြန်သွားရင်နံပါတ်1ဖြစ်တဲ့သီလဝိသုဒ္ဓိဟောသီလဝိသုဒ္ဓိပိုင်းမှာကိုကျင့်သီလတွေစင်စင်ကြည်ကြည်နဲ့ဒါဖြည့်ကျင့်ကြရမယ် ။ပြီးတဲ့အခါကျတော့သီလတည်ဟူသောမြေပေါ်မှာယက်တည်ပြီးတော့အတ္တမာတိတွေထူထောင်ရမယ်စိတ်တဝိသုဒ္ဓိဖြစ်ရေးအတွက်။အဲစိတ်တဝိသုဒ္ဓိဖြစ်ရေးအပိုင်းမှာတော့စိတ်ဓာတ်အစဉ်မှာနိဝရဏအငြိကြီးတွေကင်းစင်ဖို့သမထကမ္မဋ္ဌာန်းတွေအားထုတ်ကြရမယ်။အဲလိုသမထကမ္မဋ္ဌာန်းတွေကိုဥပ္ပဇာရအပ္ပနာဆိုတဲ့တမာရီ2မျိုး2မျိုးလုံးတော်၎င်းတစ်မျိုးမျိုးတော်၎င်းရရင်ဒါ တဆင့်တက်ပြီးတော့ဒိဋ္ဌိဝိတုဒ္ဓိကိုကူးရမှာဖြစ်တယ်ဒိဋ္ဌိဝိတုဒ္ဓိဘိုင်းမှာတော့ယုံနံပရမတ်တရားတို့အပေါ်၌ဉာဏ်မြင်စင်ကြယ်ခြင်းဆိုတဲ့အတိုင်းယုံပရမတ်တရားနံပရမတ်တရားတွေကိုကနာတိတိဖြူပြီးတော့ပရမတ္ထဉာဏ်မြင်စိုက်သည့်တိုင်အောင်ဒါရှုပွားသိသိကြရမှာဖြစ်တယ်အဲလိုရှုပွားသိသိနိုင်ခဲ့ရင်တော့ ယုံနံပရမတ်တရားတို့ပေါ်၌ဉာဏ်မြင်စင်ကြယ်ပြီးဒိဋ္ဌိဝိသုဒ္ဓိနဲ့ပြည့်စုံပြီအလုံးပြည့်စုံတဲ့သူတော်ကောင်းတယောက်တဆင့်တက်ပြီးတော့ကင်္ခာဝိဒရဏဝိသုဒ္ဓိကူရမှာဖြစ်တယ်။ဟောကင်္ခာဝိဒရဏဝိသုဒ္ဓိပါမှာသောတော်ကပြောခဲ့တဲ့ယုံနံပရမတ်ယုတ်တရားနံတရားပရမတ္ထတရားတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေကိုသိသိရမယ်။အဲလိုသိသိလို့ပြည့်စုံပြိက္ခဉာဏ်ရရင်ကံနဲ့ကံအကျိုးတရား၌ယုံမှမှုတွေကိုကျော်လွှားလွန်မြောက်သည့် ဉာဏ်မြင်ကိစင်ကြယ်ခြင်းလို့ခေါ်တဲ့ကင်္ကာဥဒရဏဝိတ္တုနဲ့ပြည့်စုံမှာဖြစ်တယ်။အဲလိုဒိဋ္ဌိဝိတ္တုကင်္ကာဥဒရဏဝိတ္တုတွေနဲ့ပြည့်စုံတဲ့သူတော်ကောင်းကတဆင့်တက်ပြီးမက္ခမက္ခဉာဏတတနာဝိတ္တုဘိုင်းမှာမဟုတ်ဒီမဟုတ်ဒီနဲ့ဉာဏ်မြင်စင်ကြယ်ခြင်းလို့ဆိုတဲ့အတိုင်းဝိပဿနာဉာဏ်တွေကိုဆက်လက်ပြီးတော့ရှုပါသုံးသပ်ရမှာဖြစ်တယ်။အဲလိုဝိပဿနာဉာဏ်တွေကိုသမတနာဉာဏ်ဥရိယပြဉာဏ်တိုင်အောင် ရှုပွားသုံးသပ်နိုင်ခဲ့ရင်ဒါမက္ခမက္ခဉာဏတတနာတိနဲ့ပြည့်စုံပြီအဲလိုပြည့်စုံတဲ့သူတော်ကောင်းတယောက်တဆင့်တက်ပြီးတော့ပရိပဒဉာဏတတနာဝိသုဒ္ဓိကိုတဆင့်တက်ပြီးတော့ရှုပွားသုံးသပ်ရမှာဖြစ်တယ်ပရိပဒဉာဏတတနာဝိသုဒ္ဓိဘိုင်းကတော့ဝိရိယဗျာဉာဏ်အနုဘိုင်းကိုရောက်လို့တော်တော်လေးပွားများအထောက်နိုင်တဲ့သူတော်ကောင်းမှာဝိပဿနာဉာဏ်ဉာဏ်ကြောင့်တွေကိုလည်းကြော်လွှားလုံမြောက်နိုင်လို့ဥရိယဗျာဉာဏ်အရင်ပိုင်းကိုကူးပြီဆိုရင် အဲဒီဥရိယပြညာအရင်ပိုင်းကနေစပြီးတော့ဒီပိုင်းဝိပဿနာဉာဏ်နေဟိုးနုလောမဉာဏ်တိုင်အောင်ပေါ့အဲ့ဒါကိုတော့ပြိပဒဉာဏတတနာဝိတုဒ္ဓိဟောကြင့်ကြင်၌ဉာဏ်မြင်စင်ကြဲသွားပြီကြင့်ကြင်မှာမှန်ကန်သွားပြီပေါ့ကြင့်ကြင်လန်းခုလန်းမှာအဲတစုံတစ်ခုသောအကြောင်းကြောင့်မိမိမဟုတ်တယ်မဟုတ်တယ်မဆုံးဖြတ်နိုင်ဖြစ်တတ်တယ်သို့တော့ဒီဘက်ရောက်လာရင်တော့တကယ်ကို ကျင့်စဉ်ပေါ်မှာစင်ကြဲသွားပြီဉာဏ်အမြင်စင်ကြဲသွားပြီဘယ်လန်းကိုငါလျှောက်ရမယ်ဆိုတာကောင်းကောင်းသိသွားပြီအဲလိုသိသွားလို့နုလောမဉာဏ်တိုင်းလို့ရင်းကျက်တဲ့ဝိပဿနာဉာဏ်ရဲ့အစုံမှာမဉဏ်ဘုံဉာဏ်ဘုံမယ်ပစ္စဝကရဉာဏ်နေပေါ်မယ်ဟောအဲ့လိုမဉဏ်ဘုံဉာဏ်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပြီဆိုရင်ဒါနိဗ္ဗာန်နိုင်ဉာဏ်မြင်စင်ကြယ်ခြင်းဆိုတဲ့ခုနှစ်ခုမြောက်ဖြစ်တဲ့ဉာဏတတနာဝိတုဒ္ဓိနဲ့ပြည့်စုံမှာဖြစ်တယ်။အဲ့လိုခုပြောခဲ့တဲ့သီလဝိတုဒ္ဓိကသာလို့ စေတဝိသုဒ္ဓိဒိဋ္ဌိဝိသုဒ္ဓိကင်္ကာဝတ္တနာဝိသုဒ္ဓိမဂ္ဂမဂ္ဂညနာတဒနာဝိသုဒ္ဓိပฏิပဒညနာတဒနာဝိသုဒ္ဓိဆိုတဲ့ဒီဝိသုဒ္ဓိတွေကိုအစဉ်အတိုင်းဖြစ်ကျင်ခြင်းဖြင့်ဒါခုနှစ်ခုမြောက်ဖြစ်တဲ့ညနာတဒနာဝိသုဒ္ဓိကိုမိမိတို့ဒါရရှိမှာဖြစ်တယ်နိဗ္ဗာန်ဉာဏ်မြင်စင်ကြယ်မှာဖြစ်တယ်တို့အတွက်ကြောင့်ဒါဦးဇင်းတို့အစဉ်အတိုင်းဝိသုဒ္ဓိခုနှစ်ပါးကျင့်ရမယ်ဒါဦးဇင်းတို့ခုဟောလက်စာပေါ့ဟောလက်စာက ဒေတိဝိတ္တုဒိဘိုင်းကိုဦးဇင်းတို့တော်တော်များများလေးပြောပြီးတဲ့နောက်ကင်္ကာဝိတ္တနာဝိတ္တုဒိဘိုင်းပြောခဲ့တယ်။ဟောကင်္ကာဝိတ္တနာဝိတ္တုဒိဘိုင်းဇုံတဲ့အခါပြန်ပြီးတော့ကင်္ကာဝိတ္တနာဝိတ္တုဒိပြီးမှပြန်ပြီးတော့ရှုရင်ပို့ပြီးတော့လွယ်ကူတယ်လို့လွယ်ကူစီမဲ့ပေါ့လက္ခဏာဓာတပစ္စုပတ္တံပဒတ္တံဒိဋ္ဌိဝိတ္တုဒိထဲမှာပါတဲ့လက္ခဏာဓာတပစ္စုပတ္တံပဒတ္တံဘိုင်းကိုရောက်နေတာပေါ့အဲ့ဒီဘိုင်းကိုလည်းဦးဇင်းတို့ဒါဟောစေနာစေမှာနုပက္ခဏာဝိနက္ခဏာ ရူပခန္ဓာဝိညာဉ်နဲ့ခန္ဓာဝေဒနာခန္ဓာသင်ညက်ခန္ဓာဆိုပြီးတော့ဒါပြီးခဲ့တာပေါ့အခုလက်ရှိရောက်ဆဲကတော့သင်္ခါရခန္ဓာအဲသင်္ခါရခန္ဓာပိုင်းလေးကိုဦးဇင်းတို့ဒါဟောကြနားကြကြရအောင်ဆက်လက်ပြီးတော့အဲသင်္ခါရခန္ဓာပိုင်းကို ရောက်လာပြီဆိုတော့ဟုတ်ပြီးခဲ့တဲ့အပတ်ကသင်္ခါရခန္ဓာထဲမှာအရင်ဆုံးပေါ့သင်္ခါရခန္ဓာဆိုတာတို့တက္ကကြီးတွေလေကမာကြီးတွေသိပြီးသားပဲ စေတသိက်တရားတွေထဲကဝေဒနာနဲ့တင်ညာကိုထုတ်လိုက်လို့ရှိရင်ကျွင်းကြံသောစေတသိက်တွေကိုဒါသင်္ခါရခန္ဓာလို့ဒီလိုခေါ်တာအဲသင်္ခါရခန္ဓာဘိုင်းပေါ့အဲသင်္ခါရခန္ဓာဘိုင်းမှာပြီးခဲ့တဲ့ဘက်ကဦးဇင်းတို့ဖတ်တာအကြောင်းလေးကိုပြောခဲ့ပြီးပြီဟောယနေ့တော့ဦးဇင်းတို့အဲစေတနာစေတနာဆိုတဲ့အကြောင်းကိုဆက်လက်ပြီးတော့ဟောကြားနာကြားကြရအောင်အဲ့တော့စေတနာသည် လက္ခဏာရတ္တပစ္စုပ္ပတ္ထမရတ္ထအဖြစ်စေတနာကိုဒါရှုပွားသုံးတတ်တော်မယ်ဆိုရင်တဲ့အစာဥသောစေရယတိတိစေရနာတတိံအတ္တနာတံပယုတ်တာဓမီအာရမဏိအပိတန္တဟတိတိအထောဟောစေရနာရဲ့အဓိပ္ပာယ်လေးကိုစပြောတယ်စေရယတိတိစေရနာစေဇောတတ်တဲ့အတွက်ကြောင့် ဒါစေတနာလို့ခေါ်တယ်စေစောတတ်တဲ့သဘောတရားကို စေတနာလို့ခေါ်တယ်စေစောတတ်တယ်ဒီလိုပြောတာပြီးတဲ့အခါကျမှဘာဖြစ်တော့တတ္တိအတ္တနာတံပယုတ်တဓမီမိမိနဲ့အတူတကွအရှင်ဘတ်တံပယုတ်တရားတို့ကို အာယုံ၌အစမပြတ်အောင် ဖွဲ့ဆက်တတ်၏အစမပြတ်အောင် ဖြစ်စေတတ်၏အဲ့ဒါအနဲ့အဓိပ္ပာယ်အဲ့တော့စေစောတွေဆိုတာ အတ္တနာတတ္တိမိမိနဲ့တကဝမိမိနဲ့တကဝဆိုအဲ့စေတနာဆိုတဲ့စေတသိက်ကလေးတစ်လုံးအဲ့စေတနာဆိုတဲ့စေတသိက်ကသူနဲ့အတူတကဝဖြစ်ပေါ်ဖြစ်ပဲအဲ့ဒါတံပယုတ်တာဓမ္မဆိုလို့စိတ်လည်းပါတယ်အဲသူနဲ့ရှင်မောရှင်မဲ့စေတသိက်တွေလည်းပါတယ်ပေါ့အဲ့တော့ဆိုကြပါစို့ခုလိုတို့တကကြီးတွေတကမကြီးတွေတရားနာတယ်ဆိုကြစို့တရားနာနေတဲ့အချိန်မှာဒါကြာတိစိတ်တွေဖြစ်မြင်ပြီးတော့ကုစုတွေဖြစ်တယ်ပေါ့ အကုသိုလ်တွေအကယ်၍ဖြစ်နေတဲ့ကုသိုလ်စိတ်စဉ်တွေဖြစ်တယ်ဆိုရင်ဒါနန္တရားကကုသိုလ်စိတ်တခဏတစ်ခုအတွင်းမှာဝမ်းမြောက်ဝမ်းသာနဲ့နာယူနေလို့ပီတိလည်းပါနေတယ်။ဉာဏ်ပညာလေးလည်းပါနေတယ်ဆိုရင်34လုံးလောက်အထိဖြစ်တယ်။အဲ34လုံးလောက်ထဲမှာဒီစေတနာစေတသိက်ပါတယ်။အဲ့တော့သူကသူနဲ့အတူတကွာဆိုတဲ့အတွက်ကြောင့်အဲ့ဒီစေတနာစေတသိက်လေးကသူနဲ့အတူတကွာ။ နောက်တစ်ခါတံပယုတ်တာဓမေရှင်ဘက်တရားတွေဆိုတော့သူနဲ့အတူတကောအဲ့စိတ္တခဏတစ်ခုအတွင်းမှာဖြစ်ပေါ်သွားတဲ့အတူရှင်တွဲပြီးဖြစ်ပေါ်သွားတဲ့နံတရားတွေရှိအဲ့ဒီနံတရားတွေကိုသူကဘာလို့ပြီးနေတုံးဆိုတော့အဘိတန္တဟတိတဲ့စိစက်ပြီးနေတယ်တံပယုတ်တရားတွေကိုစိစက်ပြီးနေတယ်ဒါသူရဲ့ ဟိုစိစက်ပြီးတယ်စိစက်ပြီးတယ်ဆိုတာအစမပြအောင်ဖြစ်စီတတ်တယ်လို့ဒါလို့ဆိုလိုတယ်ဒါသူ့ရဲ့စေတနာရဲ့သဘောပေါ့ပြီးတဲ့အခါကျမှလက္ခဏာတစ်ခုချင်းပြန်ပြီးတော့ခွဲပေါ့အဲ့တော့လက္ခဏာကစသွားမယ်ဆိုတဲ့အခါကျတော့ဒါစေတရိတလက္ခဏာဒါဆိုတာကစေတနာလေးကိုပြောတာအဲ့စေတနာလေးကတဲ့စေတရိတလက္ခဏာစေတနာဘာဝလက္ခဏာတိအထောဟောစေတရိတလက္ခဏာပဲလွယ်လွယ်ပြောတော့ အဲစေတအိတလက္ခဏာဆိုတာဘာပြောတာတုံးဆိုတော့တဲ့အဲ့ဒါစေ့စော်တာစေ့စော်တယ်ဆိုတာလည်းပဲစေ့ဆက်အောင်ပြုတာစေ့စော်တယ်စေ့ဆက်အောင်ပြုတယ်ပေါ့အဲ့တော့ဦးဇင်းတို့ဒီဒီဘိုင်းလေးမှာဦးဇင်းတို့ဗမာစကားကလည်းနည်းနည်းလေးတော့သူကဟိုနားလည်ရင်ပို့ပြီးတော့ဗမာစကားလေးကိုလည်းတိတိကျကျလေးနားလည်ဖို့လိုတာပေါ့ တော့အဲ့ဒီစေတနာဆိုတဲ့စေတသိက်ကလေးကစေတယစေတယတတိတို့ကတနည်းအားဖြင့်ပြောမယ်ဆိုလို့ချင်းစေတယိတလက္ခဏာပေါ့စေတယိတလက္ခဏာစေဇောတတ်တယ်စေဇောတတ်တယ်ဆိုတာဘာပြောတုံဆိုတော့ဦးဇင်းတို့စေဇောတွေစိတ်ဆက်တွေပေါ့ဆက်ဟတ်တွေပေါ့ဒါကိုဦးဇင်းတို့စေဇောတွေဗမာစကားကအဲ့တော့ဦးဇင်းတို့ မိမိနှင့်တကွာတံပယုတ်တရားတွေကိုအာယုံ၌စေစော်တယ်ဆက်ဟတ်တယ်ပေါ့ဆက်ဟတ်တယ်စေဆက်တယ်ပေါ့အဲ့ဒါကိုဦးဇင်းတို့စေစော်တယ်ဆိုတဲ့စကားလုံးတစ်လုံးနဲ့ပဲသုံးလိုက်တာပေါ့စေစော်တယ်ဆိုတာစေနေအောင်ဆက်ပြီးတာအဲ့တော့စေနေအောင်ဆက်ပြီးတယ်ဆိုတော့အကြလက်မရှိအောင်ဒီအာယုံနဲ့ဒီတံပယုတ်တရားတွေကိုစေဆက်ပြီးတာဒါလိုပြောရမှာပေါ့အမတလုံးတလီမှာဟိုဒီအာယုံကိုမသိလိုက်တဲ့တရားကဲလို့မရှိဘူး ဒီတေလုံးတလေဆိုတာဒီတံပြုတ်တဓမ္မတွေပေါ့သူနှစ်တကွာဆိုဆိုကြပါစို့ခုနကုစုမှာစိတ်စေတသိက်34လုံးလောက်ကုစုအခိုက်မှာ ဖြစ်နေတယ်ဆိုရင်အဲ့ဒီစေတနာကသူကကြောင်းကြဆိုင်ပြီးစေတော်ပေးတာသူကကြောင်းကြဆိုင်ပြီးတော့စေတော်ပေးနေတဲ့အတွက်ကြောင့်ဘာဖြစ်နေတော့သူကကြောင်းကြဆိုင်မှုကြောင့်ပဲအခြားအခြားသောခုနတံပြုတ်တဓမ္မဖြစ်တဲ့ခုနအသိစိတ်တကွာသော စေတသိက်တွေကလည်းဒီအာယုံလေးကိုစစ်စစ်ဆက်ဆက်အကုန်လုံးသိတယ်။အဲဒီစေတသိက်ကတော့ဒီအာယုံကိုသိတယ်။ကျန်တဲ့စေတသိက်ကတခုတရားနာနေတယ်ဆိုတော့အတန်အာယုံမသိလိုက်ဘူးဒါလို့မရှိဘူး။မရှိရလျောင်းလေဒီစေတနာလေးကဘာလို့ပေးနေအောင်ဆိုတော့သူကစေစုံပေးနေတယ်။ကြောင်းကြဆိုင်ပြီးတော့ပေးနေတယ်ပေါ့ဒါကိုပြောတာ။အဲ့တော့ဒီနေရာမှာဟိုစေတနာခဲ့ပေါ့ ဒီသဘောလက္ခဏာကိုတော့ဒီလောက်ဆိုရင်ဦးဇင်းတို့နားလည်မယ်လို့ဒီလိုတော့ယူဆပါတယ်အဲ့တော့မိမိနဲ့တကွာတံပယုတ်တရားတို့ကိုအာယုန်၌စေအောင်ဆက်အောင်ပေါ့တနည်းအားဖြင့်စေစော်ပြီးနေခြင်းသဘော စေအောင်ဆက်အောင်စေအောင်ဆက်အောင်ပေါ့အဲ့အာယုန်ဘောတို့ရောက်အောင်စေအောင်ဆက်အောင်ဆိုတာလေအာယုန်ဘောကိုရောက်အောင်တနည်းအားဖြင့်အာယုန်ကိုယူနိုင်အောင်ပေါ့အဲ့လိုအာယုန်ကိုယူနိုင်အောင်သူကစစ်စော်ပြီးနေတယ်ဒီစေတနာလေးကဒါစေတနာကဒါသဘာဝလက္ခဏာပေါ့ တဘာဝလက္ခဏာဟောပြီးတဲ့အခါကျတော့မှသူကလုပ်ငန်းကိစ္စအာယူဟနရတတဲ့ဒါသူကလုပ်ငန်းကိစ္စကအဲ့တော့အာယူဟနရတဆိုတာဘာပြောလို့ဆိုတော့ခုနပြောတဲ့ရှေ့ကထက်ဘက်ကလေးပြန်ထည့်ပြီးရင်ခုနတံပယုတ်တတံပယုတ်တရားတို့ကိုမိမိတို့ဤကိစ္စ၌ဖယုဖယဲကျဲ၍မနေရအောင်ဖယုဖယဲမကျဲရလေအောင်ပေါင်းစု ယုံစည်းခြင်းကြောင်းကြဗျာပါရပြုခြင်းဆိုတဲ့လုပ်ငန်းကိစ္စတဲ့ဒါသူကစေတနာကလုပ်ငန်းကိစ္စပေါ့အဲ့တော့သူကကြောင်းကြစိုက်နေရတာကြောင်းကြစိုက်နေရတာစေတနာကသဘောကအဲ့တော့စေတနာကသဘောကကြောင်းကြစိုက်တာနဲ့ပတ်သက်လို့ဦးဇင်းတို့ဒါကရမှာကျတော့ဒီစေတနာကိုပြောတဲ့အပိုင်းမှာပေါ့ ဘာပါတော့ဆိုတဲ့အခါကျတော့ဒီနေရာမှာဒကာကြီးတွေဒကာမကြီးတွေပေါ့ဟိုမှတ်လို့လွယ်တာပေါ့နော်မှတ်လို့လွယ်တဲ့ဟာပေါ့အဲ့တော့ तू ကကြောင်းကြစိုက်တယ်ဆိုတဲ့အပိုင်းမှာ तू ကဘလောက်တောင်ကြောင်းကြစိုက်လဲဆိုလို့ရှိရင် तू ကသူကကြောင်းကြဆိုင်မှုပေါ့သူကကြောင်းကြဆိုင်မှုကသူကနှစ်ဆပေါ့နှစ်ဆလောက်ထိသူကကြောင်းကြဆိုင်တယ် အဲ့တော့ဆိုလိုရင်းကကျန်တဲ့ခုနနန္တရားတွေပေါ့ကျန်တဲ့နန္တရားတွေလည်းသူ့ဆိုင်ရာဆိုင်ရာအလုပ်ကိုတော့လုပ်နေကြတာပဲအဲ့လိုဆိုင်ရာဆိုင်ရာအလုပ်ကိုလုပ်နေပေမဲ့ဒီစေတနာကြတော့သူကပိုးပြီးတော့သူကသူကကြောင်းကြဆိုက်ရတယ်ပေါ့ပို့ပြီးတော့ကြောင်းကြဆိုက်တယ်ဒါကြောင့်မလို့သူကဟိုဗာပြောထားတုံဆိုတဲ့အခါကျတော့ဓိကုဏဓိကုဏသူကနှစ်ဆပေါ့နှစ်ဆလောက်ကြောင်းကြဆိုက်ရတယ် နောက်ကိုဦးဇင်းတို့ဒီဥပမာနဲ့ပြီးရဆိုတော့ခါကြတဲ့ခါကြတော့ဘာဥပမာပြီးထားတော့ဆိုတော့ထာဝရီယောတိသူကဒီကုဒီကုနုတ်တဟာဒီကုနုတ်တာဟာဟောနောက်တကဒီကုဏဝါယမနှစ်ခါလောက်နှစ်ဆလောက်ပေါ့နှစ်ဆလောက်သူကကြောင်းကြဆိုင်ပေးရတယ် အဲကြောင်းကြစိုက်ပြီးရတယ်အဲ့လောက်ကိုဦးဇင်းတို့ဗာနဲ့ဥမာပေးထားဆိုခုနထာဝရီထာဝရိယထာဝရိယဆိုတာကဘာပြောလဲဆိုလဲပိုင်ရှင်ပေါ့လဲပိုင်ရှင်ဥပမာလေးနဲ့ဒီမှာ ပေးထားတယ်အဲ့တော့လဲပိုင်ရှင်ဥပမာဆိုတော့ဦးဇင်းကဒီဟာလေးကိုဖတ် ပြီးတဲ့အခါကျတော့ဦးဇင်းတို့ဒီအရာတဲ့ကကျောင်းကိုလာနေတဲ့နှုတ်ကတခါကြီးတယောက်ပြောတာလေးကိုသွားပြီးတော့သတိရတယ်အဲသူကဘာပြောတုံဆိုတဲ့အခါကျတော့ ဟိုခေတ်ကာလကမကောင်းတဲ့ခါကျအလုတ်သမားတွေကလည်းရှားပါတာဒီကြားထဲမှာတကလည်းမိုးလေဝသကတကလေးမှမမှန်တော့ခုနလဲပိုင်းရှင်ပေါ့ရာပိုင်းရှင်ပေါ့လဲပိုင်းရှင်ရာပိုင်းရှင်တွေကခုနနန်းရိတ်တဲ့အချိန်ဆိုလဲရိတ်ရိတ်ပြီးတော့နန်းတွေကိုမလုပ်တာတော့ဆိုတော့ဟိုထောင်ပြီးတော့သူတို့ကဟိုနေလန်းရတာပေါ့နေလန်းပြီးတဲ့အခါကျတော့ဥမာဆိုကြပါစို့လုံသားတွေကတနေ့ပြီးတယ်ဆိုရင်သူအလုတ်ဖြုတ်ခြင်းရောက်တယ်သူပြန်သွားတာပြန်သွားလို့ရှိရင်အဲ့လုံသားတွေကဘာဖြစ်နေတော့သူ့အိမ်မှာတကားတဲ့အဲ့ဒါဟိုကနဟို တချင်းလေးဖွင့်ပြီးတော့အေးစစ်စစ်ပဲအဲ့ဒါစားလိုက်တောက်လိုက်အိတ်လိုက်နဲ့နေတာဒါပေမဲ့ပိုင်ရှင်တွေကဘာလုပ်တော့မအိတ်နိုင်ဘူးတခါလေဟာမိုးတွေကအုံလာပြီမိုးတွေကအုံလာပြီဆိုတော့ကောင်းကောင်းမနေနိုင်ဘူးတခါလေအရှိတဲ့တာလဘတ်တွေဆွဲရီကားရဲသွားဟွဲလောင်းဟွဲဒလုံနဲ့လုံနေရပြီမြဲခုနအလုသမားကတော့အေးစစ်စစ်ပဲသူတနေ့တာခုနတတ်မှတ်ထားတဲ့အချိန်ပြည့်သွားရင် तू ကလက်လည်းမကြည့်ဘူးဘာမှလည်းလောက်စရာမလိုတော့ဘူးသူတို့ကအေးသွားပြီ ဒါပေမဲ့ပိုင်းရှင်အတွက်ကတော့မအေးနိုင်သေးဘူးတရားတွေအကုန်လုံးတခါတည်းအဲသုံးလို့ရတဲ့အခြေအနေအထိပေါ့ဒီအစစ်အစံအထိအကုန်လုံးမပြီးမချင်းကတော့သူကအကြောင်းကြပြပါရကများနေတာပဲအဲ့တော့သူကပို့ပြီးတော့အလုတ်များတာပေါ့နော်အလုတ်များတယ်အလုတ်များတယ်အဲ့တော့ဆိုကြမှာဆိုခုနလေဂျင်တယောက်ပေါ့အခုဒီစာထဲကအတိုင်းနေသွားကြဆိုအဲ့လေဂျင်တယောက်ကခုနလှုပ်သားတွေနဲ့ပေါ့ဒီထဲမှာတော့55ယောက်လောက်လို့ပြောတာပေါ့ ကဲဒါပေါ့လှုပ်သားတွေနဲ့ခုနလေခွင်လုပ်ငန်းဝင်တစ်ခုကိုသွားပြီအဲလုပ်ငန်းဝင်တစ်ခုကိုသွားပြီဆိုရင်ဘာဖြစ်တော့သူကဒီလေခဲ့ဧဒီယာအကျယ်ဝန်းကိုလည်းသူကသတ်မှတ်ပြီးတော့ခခနာနာသူကပြောပြရတယ်နောက်တစ်ခါသူကိုယ်တိုင်ကလည်းဦးစီးပြီးတော့သူကိုယ်တိုင်လည်းဒီအလုပ်ကိုလုပ်တယ်အထို့တူပဲခုနလှုပ်သားတွေကိုလည်းလှုပ်အောင်သူကမလုပ်နေရတော့ဆိုတော့စေစုံပေးနေရတယ်စေစုံပေးနေရတယ်အဲ့လိုမမို့လို့ရှိလေပဲခုနပြောတယ်လှုပ်သားဆိုတာကတော့ အဲသူကဟိုတာရင်တာသလိုတော့သူကနေမှာပေါ့လေအဲသို့တော့ဒါကလူတိုင်းတော့မဟုတ်ပါဘူးခုနဟိုတချို့တော့လည်းပဲဟိုတိတိုင်တော့လည်းပို့ပြီးတော့ဟိုအာကိုရတယ်အဲမတိတိုင်တော့လည်းလှုပ်သားကတော့သူကလှုပ်သားသဘောပဲသူကအလုပ်တာဝင်ပဲအဲဒါဒီလိုလုပ်ရမယ်ဆိုဒါလောက်ပဲလှုပ်တာသိပြီးတော့ဘယ်လိုလေးလုပ်ရင်ပိုကောင်းမယ်ဘယ်လိုလုပ်ရင်ပိုပြီးတော့တွင်ကျင်မယ်ဆိုတာသူကဒါလေးလည်းမစင်စားဘူးပေါ့ပေါ့ပါပါပဲဒါပေမဲ့အဲ့လိုပေါ့ပေါ့ပါပါဖြစ်တဲ့အတွက်ဘာဖြစ်တုံးဆိုတဲ့အခါကျတော့ ဒါတွေကကံနေပဲအဲ့အတွက်ကြောင့်အလုံးပေါ်မှာစေတနာဟောဦးဇင်းတို့ဗမာကဒီစေတနာလို့ပဲသုံးတာစေတနာမထားရင်ဒီလုပ်ငန်းတစ်ခုကမအောင်မြင်နိုင်ဘူးအဲ့တော့တချို့ချို့ပုံကူတွေဆိုဒကာကြီးတွေဒကာမကြီးတွေကြည်ကြည်လုပ်ငန်းဝင်ထဲမှာအတူတူအလုပ်လုပ်ကြတယ်ဒါပေမဲ့အချိန်ကာလလေးကြာအဲဥဆောင်ဥရဲ့ဘိုင်းကိုရောက်လာတယ် အချို့ချို့ပုဂ္ဂိုလ်တွေကတော့နှစ်တွေပဲကြာလာတယ်သို့တော့အဲ့ဒီမူရင်းနေရာကမူရင်းနေရာပဲဘာလဲဆိုတဲ့အခါကျခုနပေါ့စေတနာထားမှုဦးဇင်းတို့ဗမာလူပြောတော့ဒီစေတနာထားမှုဆိုတာဘာပြောတာလဲဆိုတော့ဒီအလုတ်ပေါ်မှာဟိုထပ်ပြောမယ်ဆိုရင်စိတ်ဝင်စားနဲ့ကြောင်းကြစိုက်ပြီးတော့ကြိုးစားအားထုတ်မှုပေါ့အဲကြိုးစားအားထုတ်မှုအပေါ်မှာမူတည်ပြီးတော့အဲဒါစမ်းဆောင်ရည်ကကွာခြားသွားတာပေါ့အဲ့လိုပဲခုဒီမှာလည်းပဲ ဒီတံမြုပ်တရားတွေဒီခုနပြောတဲ့တနည်းအားဖြင့်ဒီနန္တရားတွေဒီတော့အာယုံကိုသူကယူခြင်းလက္ခဏာပဲအာယုံပေါ်မှာညွတ်တယ်အာယုံကိုယူတယ်ဒါကတော့တူညီကြတယ်တူညီကြပေမဲ့ဒီမှာစေတနာကသူကထူးပြီးတော့ဘာလို့စေတနာကထူးပြီးတော့လို့ပြောတဲ့အခါကျတော့ဦးဇင်းတို့ဟုတ်အင်္ဂုတ္တရနိကေဇက်ကနိပတ်အဲဟို6ခုမြောက်ပေါ့ဟို6ခု6ခုတွေကိုစုတာဇက်ကနိပတ်တင်ပါသူကနိဗ္ဗိဒိတာသုတ်ဆိုတဲ့သုတ်တစ်ခုရှိတယ်အဲ့ဒီမှာဒီကံအကြောင်းကိုပြောတဲ့အခါမှာဘုရားရှင်က စေတနာဟံဘိကဝေကမ္မာဝဒာမိစေတနာဟံဘိကဝေကမ္မာဝဒာမိဟောဒါကိုဘုရားရှင်ကစေတနာကိုကံလို့ဟောတယ်တဲ့ငါဘုရားရှင်ဒီစေတနာကိုကံလို့ဟောတယ်ဒါကြောင့်မလို့စေတနာဘိကဝေကမ္မာဝဒာမိစေတရိတ်တဝါကမ္မံကရောတိကာယေနဝါစာယမနတာဆိုပြီးတော့စေတရိတ်တဝါစေတော်လို့စေတနာဘိကဝေကမ္မာဝဒာမိငါဘုရားရှင်ဒီจิตတယံလို့ငါဘုရားဒီ စေတနာကိုကံလို့ဟောတယ်။နောက်ပြီးတဲ့အခါကျတော့မှအဲ့ဒီစေတေတဝါစေတနာဖြင့်စေစော်၍ကာယေနကာယဒေါရဖြင့်၎င်းဝါစာယဝစီဒေါရဖြင့်၎င်းမနတာမနောဒေါရဖြင့်၎င်းကမ္မံကိုအမှုနှုတ်မှုစိတ်မှုတို့ကိုကရောတိပြု၏ဤတသမထိုးကြောင့်စေတနံဟောဖြစ်ရန်အရင်ခံစေတနာကိုကမ္မံကံဟု၍ဝါဒာမိငါဖျားရှင်ဟောတယ်ဆိုပြီးတလုံးပြောတာ အဲ့တော့ဘာပြောတာလဲဆိုတဲ့အခါကျတော့ခုနတကယ်တော့ကာယကံမှုတစ်ခုဝေစီကံမှုတစ်ခုမနောကံမှုတစ်ခုဖြစ်သွားတယ်ပေါ့အဲဖြစ်သွားတဲ့အပိုင်းမှာတော့ဒီနန္တရားတွေဒီအတူတကဝပဲဆိုင်ရဆိုင်ရတောင်းဝင်တွေကိုဒါလှုပ်ဆောင်သွားကြတာပဲသူကကိုပိုင်းလုပ်ငန်းကိစ္စကိုပိုင်းလုပ်ငန်းကိစ္စတွေတိုင်းပဲသူတို့ဆောင်ရွက်သွားကြတာမှန်တယ်ဒါပေမဲ့ဒီမှာဘာဖြစ်တုံဆိုတော့အဲ့စေတနာကိုသူကဘုရားရှင်ဒီဥတည်ပြီးတော့ဟောတယ်စေတနာကိုဥတည်ပြီးတော့ခုန အလုပ်တစ်ခုပြီးမြောက်သွားရင်ကာယကံမှုပဲဖြစ်ဖြစ်ဝစီကံမှုပဲဖြစ်ဖြစ်မနောကံမှုပဲဖြစ်ဖြစ်အဲ့ကံတစ်ခုပြီးမြောက်သွားတိုင်းပြီးမြောက်သွားတိုင်းအဲ့ကကိုဘုရားရှင်ကဒါစေတနာကိုဥတည်ပြီးဟောလိုက်တယ်အဲ့အမှုတစ်ခုဒီစေတနာကြောင့်ဖြစ်တယ်တကယ်တော့စေတနာတစ်လုံးနဲ့တော့ဖြစ်တာမဟုတ်သို့တော့စောစောကပြောသလိုပဲစေတနာကသူကကြောင်းကြပြပါလားစိုက်တာကြောင်းကြပြပါလားစိုက်ပြီးတော့သူကဟိုကြံသူကိုယ်တိုင်လည်းပဲသူ့ရဲ့ လုပ်ငန်းကိစ္စကိုသူသူ့ရဲ့တာဝန်ပေါ့သူ့ရဲ့လုပ်ငန်းကိစ္စကိုသူလုပ်တယ်လို့အခြားအခြားသောတံမြုပ်တရားတွေကိုလည်းဒါအတိအတိကိုယ့်ရဲ့ကိုယ်ပိုင်လုပ်ငန်းကိစ္စတွေကိုလုပ်နိုင်ရေးအတွက်တနည်းအားဖြင့်ဒီအာယုံကိုအဲယူနိုင်ရေးအတွက်အာယုံနဲ့စိစက်မှုရှိအောင်သူကစိစော်ပေးနေတာအဲစိစော်ပေးတဲ့အတွက်ကြောင့်သူကကြောင်းကြပါဗျာပါရများတယ်ခုနလိုပေါ့လေပိုင်ရှင်တယောက်လိုပေါ့သူမဟုတ်အလုပ်ပိုင်ရှင်တယောက်လိုပေါ့အဲသူကကြောင်းကြပါရကြောင်းကြဗျာပါရတာမန်လုပ်သားနဲ့စာရင်နှစ်ဆသူကပုံများတယ် ပုံများတယ်ဒီအပေါ်မှာကြောင့်မလို့ဒကာကြီးတွေဒကာမကြီးတွေတက်ပြီးတော့လုပ်ငန်းကြီးတဲ့ဒါပုံကိုယ်တွေဆိုရင်ဒါသိတယ်ဘယ်လိုသိတော့ဆိုတဲ့အခါကျတော့အလုပ်တစ်ခုလုပ်နေတယ်ဆိုရင်လုပ်သားတွေကတော့ခုနပြောသလိုဆိုင်ရဆိုင်ရမှာမန်နေဂျာလည်းရှိမယ်အဲသူရာဒူးဒီအလိုက်ပေါ့လုပ်ငန်းတွေလုပ်နေတယ်အဲဒါပေမဲ့ဒီဘက်ကခုနအလုပ်တစ်ခုကို အကုန်လုံးဒါဟိုပိုင်နေတဲ့ပုံကိုကြတော့သူကအဲ့လုပ်ငန်းခွင်အခြေအနေမဟုတ်တော့ဘဲနဲ့ညအိတ်လည်းပဲ အလုပ်ကြောင်းကစိတ်ထဲမရောက်ဘူးလားစိတ်ပူနေရပါတယ်ဗျာစိတ်ပူနေရတာအလုပ်ကြောင်းပဲညာအိတ်လည်းပဲအလုပ်ကြောင်းတွေးနေရတာပဲစားလည်းအလုပ်ကြောင်းတွေးနေတာအိုးအလုပ်သမားကအလုပ်တောင်ဝင်ချိန်တော့သူကသူလှုပ်လိုက်တာပဲဒါပေမဲ့စားချိန်ကြရင်တော့ဘာမှမတွေးတော့ဘူးဒါကြတဲ့စိတ်လွတ်လက်လွန်နဲ့ဒါကြတဲ့စိတ်ရှိလက်ရှိနဲ့ဒါကြတဲ့စားနိုင်ပြီမဲ့အလုပ်ဒီပိုင်းရှင်အနေနဲ့ကတော့သူကဘာဖြစ်နေလို့ဆိုတော့အလုပ်ပေါ်မှာအကြောင်းကြားစားပြီးစားလေအလုပ်နဲ့ အဲအဲ့လေအလုံးနေဆိုတဲ့သဘောပေါ့ဘာလို့သူကကြောင်းကြကုန်းတာတာမန်လူတဲ့တာမန်လောက်သားတဲ့သူကနှစ်ဆလောက်သူကကြောင်းကြပြပါတာထားတယ်အဲ့သဘောပဲဒါကြောင့်မလို့လေလို့တခုအောင်မြင်သွားတဲ့အခါကျတော့အဲ့ပိုင်ရှင်ကပဲအမိထွက်တာပဲဟာဘသူကတော့လုပ်ငန်းရှင်ကြီးအောင်မြင်လိုက်တာဒါလို့ပြောတာတကယ်တော့အဲ့လုပ်ငန်းရှင်ကြီးအောင်မြင်တယ်ဆိုတာအဲ့လုပ်ငန်းရှင်ကြီးသူတယောက်တည်းလို့လို့အောင်မြင်တာမှမဟုတ်ပဲအားလုံးဝိုင်းပြီးတော့စုပြီးတော့နိုင်ရတာဝန်ကိုထမ်းကြတာဒါပေမဲ့အဲ့လုပ်ငန်းရှင်ကသူက ကြောင်းကြပြဘာရစိုက်ပြီးတော့သူကအားလုံးကိုဆိုင်ရန်ဆိုင်ရာအလုပ်တွေကိုကြေးကြေးပွင်ပွင်နဲ့ဒါဆောင်ရွက်နိုင်ရဲ့အတွက်သူကြောင်းကြစိုက်ပြီးလုပ်တဲ့အတွက်ကြောင့်သူကဒါနာမည်ရတာပဲသူဒီလုပ်ငန်းရှင်အနေနဲ့အောင်မြင်တာပဲအဲ့ဒီသဘောပဲအခုဒီမှာလည်းပဲစေတနာတစ်ခုတည်းကဒီဂါယကံဝေစီကမနောကံတွေဖြစ်အောင်သူထမ်းရွက်တာတော့မဟုတ်ဘူးအဲသူလည်းသူတောင်းဝင်မဲ့ထမ်းရွက်တယ်ဒါပေမဲ့ကျန်တဲ့ကျန်တဲ့နန္တရားတွေလည်းပဲဆိုင်ရဆိုင်ရာ လုပ်ငန်းကိစ္စတွေကိုလုပ်နိုင်အောင်တနည်းအားဖြင့်ဒီအာယုံနဲ့စိစက်မှုရှိနေအောင်သူကစိတော်ပေးတဲ့အတွက်ကြောင့်ပြုသမျှကာယေကံပြောသမျှဝစီကံကြံတွေးသမျှမနောကံတွေကိုဘာကိုခေါင်းတက်ပြီးဖျားခြင်းကဟောလိုက်တုံးဆိုတော့စေတနာကိုခေါင်းတက်ပြီးတော့ဟောလိုက်တယ်ဘာကိုခေါင်းတက်ပြီးဟောစေတနာကိုခေါင်းတက်ပြီးဟောလိုက်ပါတယ်ဗျာစေတနာကိုခေါင်းတက်ပြီးတော့ဟောလိုက်တယ်ဒါကြောင့်မလို့ စေတနာဩစေတနာဟံဘိကဝေကမ္မဝရမိကံပြုသမျှကာယကံဝေစီကံ မနောကံနေဒီတာစေတနာကြောင့်ဖြစ်တယ်လို့တလူပြောတာအဲ့တော့ဦးဇင်းတို့ဒါလေးကိုကြည့်လို့ရှိရင်တခါကြီးတက္ကမကြီးကြည့်ပေါ့လုပ်ငန်းတိုင်းလုပ်ငန်းတိုင်းမှာ လော်ဂီရေးရပဲဖြစ်ဖြစ်လောကုတ္တရာရေးရပဲဖြစ်ဖြစ်ဥဆောင်မှုဆိုတာတော့မလိုအပ်ဘူးလားဥဆောင်မှုလိုအပ်ပါတယ်ဗျာဥဆောင်မှုဆိုတာတော့လိုအပ်တယ်လို့ဒီလိုလဲနားလည်ရမယ်။ကဲဒါကတော့စေတနာကဲလုပ်ငန်းကိစ္စပေါ့ အဲ့တော့ပြန်ပြီးတော့ပြောမယ်ဆိုစေရနာသည်ခုနပေါင်းစုယုံပေါင်းစုယုံစည်းခြင်းဒါဒီလိုမျိုးဦးဇင်းတို့ကြည်သူတို့ရှင်ဖောက်ဆရာတော်ကတော့ဘာသာပြန်တယ်ပေါင်းစုယုံစည်းခြင်းတနည်းအားဖြင့်ကြောင်းကြဗျာပါရပြုခြင်းဆိုတဲ့လုပ်ငန်းကိစ္စရှိတယ်အဲ့တော့ပေါင်းစုယုံစည်းခြင်းလို့မေးပြောတဲ့အခါဘာကိုပြောတာခုနတန်ပယုတ်တရားတွေပဲခုနသွန်တဲ့ရှင်မောရှင်မဲ့တန်ပယုတ်တရားတွေကိုမိမိတို့ဤကိစ္စတွေမှာခုနဆိုဖတ်တာဆိုရင်သူက အဲသူ့ရဲ့ဖတ်သားရဲ့လုပ်ငန်းကိစ္စပေါ့အဲဝေဒနာဆိုဝေဒနာရဲ့လုပ်ငန်းကိစ္စပေါ့ဒါမျိုးပေါ့အဲ့တော့ဖတ်သားဒီသင်္ကတနာလက္ခဏာအာယုံကိုတွေ့တည်ခြင်းပို့ချုပ်ခြင်းဆိုတဲ့လုပ်ငန်းကိစ္စရှိတယ်အဲ့ဖတ်သားကသူ့ရဲ့လုပ်ငန်းကိစ္စကိုကောင်းကောင်းလေးလုပ်နိုင်အောင်ဒီစေတနာကစေတော်ပေးနေတယ်ပေါ့တရားမျိုးပဲဟောသူကိုယ်တိုင်ကလည်းသူ့လုပ်ငန်းကိုသူလုပ်တယ်ဒါကိုပြောတာဒါကြောင့်မလို့ဒါဒီစေတနာကလုပ်ငန်းကိစ္စကိုပြောပါဆိုရင်တဲ့အဲ့ဒါပေါင်းစုယုံစည်းခြင်း ကြောင်းပြဗျာပါရပြုခြင်းဆိုတဲ့လုပ်ငန်းကိစ္စရှိတယ်။တော်တော်ကနအဲ့ပေါင်းစုယုံစည်ခြင်းဆိုတာဘာတွေကိုပေါင်းစုယုံစည်ရလဲလို့မင်းသူနဲ့ရှင်မောရှင်မတန်မြုပ်တရားတွေကိုပေါင်းစုယုံစည်တယ်။အဲ့ဒါလိုလေးတော့နားလည်ရမှာပေါ့။ပြီးတဲ့အခါကျတော့ဒါကလုပ်ငန်းကိစ္စပေါ့။ပြီးတဲ့အခါကျတဲ့အခါကျတော့သူကဒီစေတနာကိုစင်ញင်လိုက်တဲ့သူတော်ကောင်းတယောက်ကညံထဲမှာရှိရှိထင်လာတယ်။ဘယ်လိုထင်လာတော့ဆိုတဲ့အခါကျတော့ ဓံဝိဒနာပစ္စုပ္ပထာဏတာကိစ္စပရကိစ္စတာမိကာဟောဒီမှာတော့သူကပေါင်းပြီးတော့ပြောတယ်တာကိစ္စပရကိစ္စတာမိကာစိထတိတ်တာမဟာဟုတ်တကိအာရယောဝိယာဆိုပြီးသူကဒလုံးပြတယ်အဲ့တော့ဗာပြောတာတော့ဆိုတဲ့အခါကျတော့ဒီစေတနာကို သူတော်ကောင်းတယောက်ကဆင်ញင်လိုက်ပြီးစေတနာသည်ဘလို့သဘောရှိတယ်လေစေတနာသည်ဘလို့သဘောရှိလဲလို့ဆင်ញင်လိုက်တဲ့သူတော်ကောင်းတယောက်ကစေတနာကိုညံထဲမှာထင်လာတယ် ဩစေတနာဆိုတာစီမံတတ်တဲ့သဘောပဲဗါတဲ့တော့စေတနာဆိုတာစီမံတတ်တော့သဘောပါဗျာစီမံတတ်သောသဘောတဲ့အာတံဝိဒဟနပြစ္စုပတ္ထနာအာစီမံတတ်တယ်အဲ့တော့စီမံတတ်တယ်သူနေရာနဲ့သူတော်အောင်ပေါ့သူ့အလုပ်တွေသူလုပ်နိုင်အောင်ဒီလိုစီမံပေးရတာမျိုးပေါ့စီမံတတ်တဲ့သဘောတရား အဲစီမံတတ်တဲ့သဘောတရားဆိုတာကိုဆက်ပြီးတော့ပြောတဲ့အခါကျတော့ခုနဥပမာလေးပေါ့ဒီပြစ္စုပတ္တံကိုဆင်ញင်တဲ့သူတော်ကောင်းတယောက်တန်တန်မှာဥပမာလေးထင်လာတယ်ဘယ်လိုထင်လာတော့ဆိုတဲ့အခါကျတော့မိမိကိစ္စသူတစ်ပါးကိစ္စတို့ကိုပြည်စည်းစေတတ်ကုန်တော့တပည့်ကြီးလက်သမားကြီးစသူတို့ကဲ့သို့တဲ့စသည်တို့ကဲ့သို့ပဲတဲ့အဲ့တော့တပည့်ကြီးလက်သမားကြီးဆိုတာဘာပြောတာတော့ဆိုတော့ခုနတပည့်ဆိုလို့ရှိလည်းပဲဦးဇင်းတို့ဥမာဆိုကြပါစို့စာသင်ခန်းတွေထဲမှာဆိုရင်ဦးဇင်းတို့ ဒီဗမာပြည်အသုံးလုံးတော့ဘာခေါ်တော့ဆိုတော့ဗမာလိုဆိုအခန်းကောင်းဆောင်ဒါမှမဟုတ် monitor လို့ခေါ်လာမသိဘူးဟုတ်လား monitor သူလည်းပဲတပည့်ပဲသူလည်းတပည့်ပဲတွန်းတော့သူကဗါလဲတော့ဆိုတော့ဒီ monitor လို့ခေါ်တဲ့ဒီအခန်းကောင်းဆောင်ဒီအာဆရာဆရာမလာတဲ့အခါပဲဖြစ်ဖြစ်ဆရာဆရာမဒီလာတဲ့အခါမှာအားလုံးကိုဒါဟိုနှုတ်ဆက်ထားတော့ဘာတို့ကို သူကိုယ်တိုင်လည်းသူကနှုတ်ဆက်တယ်ဆရာဆရာမတွေဝင်လာတဲ့အခါမှာခီးဥဂျိုပြုတယ်နှုတ်ဆက်တယ်နှုတ်ဆက်တယ်လို့ပဲ ထို့အတူပဲသူကတခါဘာလုပ်တော့ခုနကြံတဲ့သူနဲ့အတူတကွပေါ့အခန်းပေါ်တွေကိုလည်းပဲဒီဆရာဆရာမပေါ်မှာခုနနှုတ်ဆက်မှုဆိုတဲ့အယူသေးပေးမှုဒါတွေကိုပြုလုပ်ရအောင်အဲဇာကိုလည်းပဲဒါဟိုစနစ်တကျပေါ့လေဒါလေးလာနိုင်ဖို့အတွက်သူကကြောင်းကြစိုက်ပေးရတယ်အဲဒါလိုမျိုးပေါ့နောက်တစ်ခါဦးဇင်းတို့လက်သမားကြီးတွေဆိုလည်းတို့တူပဲလက်သမားကြီးတွေဆိုလည်းပဲသူကဆိုကြပါစို့ဒီထဲမှာတပည့်တယောက်ရှိတယ်ဆိုခုနအဲဆရာကသူကဘာတွေလုပ်ခဲ့ဘာတွေလုပ်ခဲ့ဆိုမှာခဲ့တဲ့တပွဲ အဲတစုံဘလို့လို့ဆိုမှားခဲ့လို့ရှိပြီးရင်တော့ဆရာကတော့သူ့ကျန်တဲ့နေရာသူ့ဘာသူသွားပြီးတော့သူ့လုပ်ငန်းဆိုင်ရာလုပ်ဒါပေမဲ့ပေးခဲ့တဲ့တာဝန်ကိုခုနအကြီးဆုံးတစ်ဘက်ကနေပြီးတော့နောက်လိုက်ခုနအခြားအခြားသောတစ်ဘက်တွေနဲ့အတူတည်းကဒီသဘောတစုံပြီးအောင်ပေါ့အပြီးမြောက်အောင်ပေါ့ဒါဝိုင်းဝန်းပြီးတော့လုပ်ရတဲ့သဘောပဲအဲအဲ့ဒီသဘောမျိုးပေါ့အဲ့တော့ဇလိုရင်းကပြောချင်တာကစီမံပေးရတာသူက သူကိုယ်တိုင်လည်းလုပ်ကိုလုပ်တယ်သူကိုယ်တိုင်လည်းပဲနောက်တခါအခြားခြားသူတွေကိုလည်းစမ်းစမ်းလုပ်ငန်းတွေကိုဆောင်ရွက်နိုင်အောင်သူကစီမံပေးတာဒါကိုဒါစေတနာကဒါညံထဲမှာရှေ့ရှုထင်ခြင်းဆိုတဲ့ပစ္စုပ္ပထန်အရာပေါ့အဲ့တော့ပြန်ပြီးတော့ပြောမယ်ဆိုစေတနာစေနာဘာလဲလို့ယောဂီသူတော်ကောင်းတယောက်ကဆင်ခြင်ပြီဆင်ခြင်သူညံထဲမှာထင်လာတယ်စေတနာဆိုတာစီမံတတ်တဲ့သဘောတရားစေတနာဆိုတာဘာလဲစေတနာဆိုတာစီမံတတ်တော့သဘောပါဗျာ စေရနာဆိုတာစီမံတတ်တဲ့သဘောတရားလို့ညာထဲမှာထင်လာတယ်တဲ့။ဟောနောက်တစ်ခါကြတဲ့အခါကျတော့သူကပြစ္စုပဋ္ဌံပေါ့။အဲပြစ္စုပဋ္ဌံဆိုတဲ့အခါကျတော့နီးစွာသောအကြောင်းပေါ့။အဲပြစ္စုပဋ္ဌံနီးစွာသောအကြောင်းကတော့တချို့တချို့နန္တရားတွေမှာဖော်ပြထားတယ်တချို့ချို့နန္တရားတွေမှာတော့ဖော်ပြထားခြင်းမရှိဘူး။အဲ့လိုဖော်ပြထားခြင်းမရှိလို့ရှိရင်သူကဘာဖြစ်တုံးဆိုတဲ့အခါကျတော့ပြင်စောကာရဘုံမှာဆိုရင်ပြင်စောကာရဘုံဆိုတာခန္ဓာ၅ပါးရှိတဲ့ဘုံပေါ့ ခန္ဓာ၅ပါးရှိတဲ့ဘုံမှာနန္တရားတွေရဲ့နှီးစွာသောအကြောင်းဆိုရင်အဲ့ဒါသူကဉာဏခန္ဓာ၃ပါးလို့ပဲပြောပြောအဲတနည်းအားဖြင့်ဝိတ္ထုအာယုံဖတ်တာလို့ပဲပြောပြောအဲ့ဒီဉာဏခန္ဓာ၃ပါးတနည်းအားဖြင့်ဝိတ္ထုအာယုံဖတ်တာဒီအဲသူရဲ့နှီးစွာသောအကြောင်းပဲနန္တရားတွေရဲ့ဉာဏနာခန္ဓာ၃ပါးပေါ့ဉာဏခန္ဓာ၃ပါးဆို၄ပါးဖြစ်မှာပေါ့ဉာဏနာခန္ဓာ၄ပါးတည်တယ်သူကနိစ္စသောအကြောင်းပဲအဲ့တော့ဇလိုရင်းကပြင်သောကာလဘုံမှာဆိုရူပခန္ဓာမှာပါလာတယ်အကယ်၍မြန်ဦးဇင်းတို့ ဟိုစတုဩကာရဘုံမျိုးဆိုခဲ့ရင်တော့ပေါ့အဒီစေတနာကနီးစွာသောအကြောင်းကကျန်တဲ့နံခန္ဓာ၃ပါးဖြစ်မှာပေါ့ကျန်တဲ့နံခန္ဓာ၃ပါးအခုဒီမှာကျတော့ပြင်စောကာရဖြစ်ခဲ့ရင်တော့သူကအဲ့ဒါဟိုကျန်တဲ့ခန္ဓာ၄ပါးပေါ့အဲ့ဒီဒီစေတနာကလွဲတဲ့ကျန်တဲ့ခန္ဓာတွေဒီအဲ့တော့ဒီမှာတော့ဦးဇင်းတို့လွယ်တဲ့ဟာကတော့မှတ်မိလွယ်အောင်လို့ဝိတုအာယုံဖတ်တာပေါ့ဝိတုဘံဝိတုအာယုံဖတ်တာဒီသူကနီးစွာသောအကြောင်းပဲအဲ့တော့ဝိတုအရာတော့ခုနက ဒီစေတနာနဲ့ရှင်တွဲပြီးဖြစ်တဲ့ဒီနန္တရားတွေကမိယာဝတ္ထုယုတ်ပေါ့နောက်ကအာယုံဆိုတော့ခုလိုပေါ့တရားနာနေတယ်တရားနာနေတယ်ဆိုရင်အတန်ဆိုတဲ့အာယုံပေါ့အဖတ်တဆိုတော့ဖတ်တဥဆောင်နဲ့ပေါ့စေတနာမှလွဲတဲ့ကျန်တဲ့နန္တရားတွေပေါ့အဲအဲ့ဒါကဒါသူ့ရဲ့နီးစွာသောအကြောင်းပဲအဲ့တော့ဒါကြောင့်မလို့စေတနာကနီးစွာသောအကြောင်းကိုပြောပါဆိုရင်အဲ့ဒါဝိတ္ထုအာယုံဖတ်တာ ရှင်ဘက်တံပယုတ်တရားတွေပေါ့ရှင်ဘက်တံပယုတ်တရားတွေသူ့ရဲ့နီးစွာသောအကြောင်းပဲလို့တလူမှတ်ရမယ်အဲ့တော့စေတနာကိုပြန်ပြီးတော့ပြောမယ်ဆိုစေတနာကေကိုပိုင်တဘာဝလက္ခဏာကအဲ့ဒါအာယုံ၌စေအောင်ဆက်အောင်အာယုံပေါ်သို့ရောက်စေစောခြင်းသဘောဒါသူ့ရဲ့တဘာဝလက္ခဏာနောက်ဒီစေတနာရဲ့လုပ်ငန်းကိစ္စစေတနာရဲ့လုပ်ငန်းကိစ္စဆိုလို့ရှိရင်ဘာလဲတော့ဆိုတော့ တံပယုတ်တရားတို့ကို ပေါင်းစုယုံစီခြင်းကြောင့်ကြဗျာပါဒပြုခြင်းဒါသူ့ရဲ့လုပ်ငန်းကိစ္စနောက်သူ့ကိုဆင်ခြင်လိုက်တဲ့အခါဉာဏ်ထဲမှာရှိရှိထင်လာမှုကစီမံတတ်တဲ့သဘောတရားပဲလို့ဒါလိုဉာဏ်ထဲမှာရှိရှိထင်လာလိမ့်မယ်။ဟောပြီးတဲ့အခါကျတော့သူကနီးစွာသောအကြောင်းဆိုရင်ဒါဝိတုအာယုံဖတ်တာလို့ဒါလိုသဘောပေါက်ရမယ်။ဒါစေတနာပေါ့။စေတနာပြင်ဦးဇင်းတို့နောက်တစ်မျိုးသွားကြရအောင်။နောက်တစ်မျိုးကဘာလဲဆိုတော့ တော့ဖတ်တာဝေဒနာတင်ညာစေတနာဟောစေနာပြီးတော့ဧကဂရာအာစေတနာဒီစေတသိက်တွေကိုအစဉ်တိုင်းသွားရင်ဧကဂတာပေါ့တမာတိပေါ့ဧကဂတာဆိုတဲ့တမာတိအဲ့ဧကဂတာဒီအရင်ဆုံးသူ့ရဲ့သဘောကိုပေါ့အာရမဏေစိတ်တံတမံအာတိယတိဓမ္မဝါအာတိယတိသမာဒါနမတ္တမိဝဝဧတံ စိတ်တတာတိတမာတိဆိုပြီးတော့ဒီလိုမျိုးတမာတိကိုအရင်ဆုံးအတိတ်ပဲဖွင့်ဆိုတယ်အဲ့တော့ဗာပြောတာအောင်ဆိုတော့အာယုဏစိတ်ကိုအငြိညွတ်ထားတတ်သောသဘောတရားသည်တမာတိမိဧကဂတာမိတယ်ပေါ့အဲ့တော့အာယုဏစိတ်ကိုအငြိအညွတ်ထားတတ်တယ်ဒါကြောင့်မလို့အာရမဏိစိတ်တံတမန်အာရမဏိစိတ်တံအာရမဏိအာယုဏစိတ်တံစိတ်ကိုတမန်အငြိညွတ်ကလေးအာရိယတိဒါထားတတ်တယ်ပေါ့အဲ့တော့ အာယုန်၌စိတ်ကိုညီညွတ်ထားတတ်သောသဘောတရားသည်တမာရီနောက်တနည်းအာယုန်၌စိတ်ကိုကောင်းစွာထားတတ်တယ်ဟောအာယုန်၌စိတ်ကိုကောင်းစွာထားတတ်တယ်တမ္မာဝါအတ္တိယတိအာယုန်ပေါ်မှာစိတ်ကလေးကိုကောင်းအောင်ထားတတ်တယ်အဲ့တော့ဒကာကြီးတွေဒကမကြီးတွေဒီနေရာလေးဒီအတိတ်ပဲလေးကြည့်ပြီးတော့သမထကမ္မထံအာထုံနေတို့ဒကာကြီးတွေဒကမကြီးတွေအနေနဲ့အကယ်၍ တမာရီလေးမဖြစ်သေးဘူးဆိုရင်ဘလို့နားလည်ရမလို့ငါတို့အာယုံပေါ်မှာစိတ်ကိုကောင်းကောင်းမထားတတ်သေးဘူးအာယုံပေါ်မှာစိတ်ကိုအာယုံပေါ်မှာစိတ်ကိုကောင်းကောင်းမထားတတ်သေးလို့ပါဗျာအာယုံပေါ်မှာစိတ်ကိုကောင်းကောင်းမထားတတ်သေးလို့အဲ့ဒါတကယ်ကြီးတွေတကမကြီးတခါလေကြတော့ဇာလူပြောတော့ဟိုတခါလေမှာကိုနဲ့နားစိမ့်တာပေါ့နော်နားစိမ့်တဲ့အခါကျတော့ဘလို့ကြီးလည်းမသိဘူးအာယုံပေါ်မှာစိတ်ကိုကောင်းမထားဒါပေမဲ့တကယ်တမ်းကျတော့တကယ်လေ့လာကြည့်ရင်တကယ်ဟုတ်တယ် တကယ်တော့ဒီဆိုကြပါစို့ခုဒကာကြီးဒကာမကြီးကအာနာပါနကမ္မဋ္ဌာန်းလေးကိုအားထုတ်နေတဲ့တမာတိအာနာပါနကမ္မဋ္ဌာန်းနဲ့တမာတိထူထောင်းနေတဲ့ယောဂီတယောက်ပဲဆိုကြစို့အချို့ဆိုဒီဝင်လေတွက်လေလေးကိုဒီနှလုံးသွင်းပြီးတတိလေးကပ်ပြီးတော့မှတ်နေတယ်ပေါ့မှတ်နေရင်စိတ်ကဖြတ်ကြတယ်ဆိုလွတ်သွားတယ်ဘယ်ရောက်သွားမှမသိဘူးအမှတချို့ဆိုလို့ချင်းမှ2မိနစ်3မိနစ်လောက်ဆိုလို့ချင်းဝင်လေတွက်လေလေးမှတ်ပြီးတာနဲ့စိတ်ကဘယ်ရောက်သွားမှမသိဘူးပြီးတော့မှအာငါစိတ်ပြင်ရောက်သွားတယ်ဆိုပြန်မှတ်မှတ်ရင်လည်းတို့တူပဲမကြဘူးဘေးရောက်ရောက်သွားတယ် အဲ့ဒါတကယ်တမ်းညာဘာဖြစ်တာတော့ဆိုတဲ့အခါကျတော့စိတ်ကိုကောင်းကောင်းမထားတတ်သေးလို့ဒါကြောင့်မလို့ဦးဇင်းတော်ဒီယောဂီတွေကိုသင်ပေးလို့ရှိရင်ဒီကမ္မထအာယုံနဲ့မိမိစိတ်ကိုရင်းနှီးအောင်အရင်ဆုံးလေ့ကျင့်ဆိုလိုရင်းကဟိုသတိရတိုင်းပေါ့ဟိုတမာလေးဆက်ဆက်မနေကိစ္စမရှိဘူးစစချင်းအားထုတ်တဲ့ယောဂီကဥမာလမ်းသွားရင်လည်းပဲတစ်ချက်တစ်ခါလေးဝင်လေတွက်လေသိရင်အမြတ်ပဲအဲ့လိုတော့ဝင်လေတွက်လေလေးတော့စိတ်ထဲကနေငါသိအောင်ကြိုးစားမယ်ဆိုပြီးတတ်မှတ်ပြီးတော့လမ်းလျှောက်မယ် လမ်းလျှောက်နေဒီခြေလမ်းတိုင်းခြေလမ်းတိုင်းတော့မိမိကဝင်လေတွက်လေလေးကိုသိချင်မှသိမှာပဲဒါပေမဲ့တလန်းကြာရင်ဂျားထဲမှာနှစ်လန်းသုံးလန်းကြာရင်တကားဖြစ်ဖြစ်ပေါ့ဝင်လေထွက်လေလေးတိတိသွားတယ်အဲ့ဒါကိုကကောင်းတယ်အဲ့လိုလေးတော့မှတ်လို့ဦးစင်းကဒီလိုအကြံပြုတယ်နောက်တခါဥမာစားရင်တောင်းရင်လည်းပဲဝင်လေထွက်လေပဲမှတ်ဆိုတချို့ကစားနေနေဝင်လေထွက်လေကိုမှတ်မရဘူးဗျာအဲ့တော့ကိုကကျွမ်းကျင်နေတဲ့အစင်မဟုတ်တော့တခါလေစားနေနေတခါလေဇက်တိုက်ကြီးဝင်လေထွက်လေတော့သိမှာမဟုတ်ဘူးလေမသိလည်းကိစ္စမရှိဘူးဝင်လေထွက်လေကိုမှတ်မယ်လို့စိတ်ကလေးကတတ်မှတ်ပြီးတော့အဲ့လိုဆိုကြပါစို့စွမ်းလောက်ကလေးကို သွင်းပြီးတဲ့အခါမျက်လုံးလေးမိတ်ချင်းနဲ့စွမ်းလေးကိုဝါနေဝါနေတဲ့ဝင်လေးတို့လေးကိုငါမှတ်မယ်လို့တတိလေးကလည်းကတ်ထားရင်တစ်ချက်တစ်ချက်တော့သွားသွားသိတယ်ဇက်တိုက်မဟုတ်တော့မှဒါဆက်စားခြင်းယောဂီပေါ့နည်းနည်းလေးလေ့ကျင့်ကောင်းထားရင်တော့ဇက်တိုက်ကလေးလိုလိုသိပါတယ်အဲ့လိုလေးပေါ့အဲ့ဒါစွန်းစားရင်လည်းအဲ့လိုလေးဝင်လေးထွက်လေးကိုတစ်ချက်တစ်ခါလေးတီးလိုက်လို့ရှိရင်တစ်ခါလေးအမြတ်ပဲဆိုဒီလိုမျိုးမှတ်ရတယ်မှတ်ရင်သူကဘာဖြစ်လာလို့ဆိုတော့တပြေးပြေးနဲ့ကမ္မထအာယုံနဲ့ကိုယ်နဲ့ကယဉ်ညှိသွားတယ်ဘယ်ချိန်မှကောက်ပြီးဝင်လေးထွက်လေးကိုအာယုံပြုတ်ပြုတ်ဒီဝင်လေးထွက်လေးဆိုတာကိုကယဉ်ညှိနေတော့ကိုယ်စိတ်ကလော်လော်နဲ့သိတယ် အဲ့လောက်ထိတော့အရင်ဆုံးကြိုးစားရတယ်အဲ့လိုကြိုးစားပြီးဘာလို့ရလို့ဆိုတော့တကယ်တမာတိကိုဆက်ဆက်ဆက်ဆက်နဲ့တမာတိကိုထူထောင်တော့မယ်ပေါ့နေချိုင်းနဲ့တမာတိရအောင်ထူထောင်တော့မယ်ဆိုအဲ့လက်ကြောင်ဘာလို့ရအောင်ဆိုတဲ့အခါကျတော့ကိုတရားအားထုတ်တဲ့ယောဂီကကိုကိုကိုအမြဲတမ်းစမ်းစစ်ရတယ်ကိုကိုကိုကိုအမြဲတမ်းစမ်းစစ်နေဖို့တော့လိုတယ်ဆိုလိုရင်းကဆိုကြမှာဆိုတခါလေးမှတခါကြီးတွေတခါမကြီးတွေကိုတွေ့အားထုတ်နေတဲ့အခါမှာသိလိမ့်မယ်ဝင်လင်းတွက်လေးလေးကိုမှန်းနေတခါလေးမှတချို့အချိန်လေးတွေမှာဓာတ်လျှောက်ကလေးရသွားတာရှိတယ် ဒါတချို့အချိန်မှာခုနပြောသလိုပဲဘလို့မှမှတ်လို့မရဘူးအာယုံပေါ်မှာစိတ်ကိုထားလို့မရတာဒါမျိုးလည်းရှိလိမ့်မယ်အဲ့ကကြရင်ကိုကအမြဲတမ်းကိုယ့်ကိုယ်ကိုစမ်းစစ်နေရတယ်ငါဘလို့အနေထားလေးနဲ့စိတ်ကိုထားရင်ဒီကမ္မထအာယုံလေးပေါ်မှာကြာကြာလေးစိတ်ကနေတယ်အဲဘလို့အခါလေးမှာကြာကြာလေးရတဲ့အခါဆိုလဲပြန်စမ်းစစ်ကြည့်ဒါငါဘလို့လေးစိတ်ကိုထားလိုက်လို့ကမ္မထအာယုံပေါ်မှာကြာကြာလေးနေတယ်အဲ့ဒါကိုကိုကမကြမကြစမ်းစစ်ပြရတယ်တိုးတော့တထိုင်ထဲမှာတခါတည်းဒီလိုပဲစမ်းစစ်နေရင်တော့ဒါလည်းတမာရီကမဖြစ်ပြန်ဘူးเนาะ ပြောချင်တာကတထိုင်တထိုင်ပြီးတိုင်းပြီးတိုင်းကိုကပြန်ပြန်ပြီးစမ်းစစ်ရတယ်။အော်ငါကုတထိုင်ငါကောင်းကောင်းလေးရတယ်ဆိုလဲစမ်းစစ်ဘလို့လေးငါစိတ်ကိုထားလို့ဒီကမ္မထအောင်လေးပေါ်မှာစိတ်ကကြာကြာလေးနေတာတော့အတော့မလို့ထိုင်မကောင်းတဲ့အချိန်ဆိုလဲထို့တူပဲစမ်းစစ်ငါဘလို့လေးစိတ်ကိုထားနေတဲ့အခါကျတော့စိတ်ကဒီကမ္မထအာယုံမှာမနေတချို့ကအရန်ကြီးကမ္မထအာယုံကိုမလို့သဏ္ဍာန်ဆိုနောက်ကအတင်းဝရိယစိုက်ပြီးလိုက်တယ်ဝရိယစိုက်ပြီးလိုက်ပြန်ရင်လည်းအဲ့ဒါဝင်လေထွက်လေပုံမှာစိတ်ကကြာကြာမနေဘူးခဏပဲဝရိယစိုက်နိုင်လုံးလေးပြီးပြီးပြန်ပြန်သွားတယ် အဲ့လိုမျိုးအမြဲတမ်းယောဂီကစမ်းစစ်နေကြားတဲ့အခါကျတော့ဘာဖြစ်လာတော့ဆိုတော့ကိုကိုကိုနားလည်လာတယ်တနည်းအားဖြင့်ကိုယ်စိတ်ကလေးကိုကိုကအာယုံပေါ်မှာကောင်းကောင်းလေးထားတတ်လာတယ်ဟောအဲ့ဒါကိုပဲတမာတိလို့ခေါ်တာအာယုံပေါ်မှာစိတ်ကိုကောင်းကောင်းလေးထားတတ်လာပြီဆိုရင်ဒါဘာဖြစ်တယ်တော့ဧကဂရာဖြစ်တယ်တမာတိဖြစ်တယ်ဒါကြောင့်မလို့ဒီမှာတမာတိကိုဖွင့်တဲ့အခါမှာအာရမဏေစိတ်တံတမ္မာဝါအာတိယတိတမ္မာဝါဆိုတာဒီနေရာမှာကောင်းစွာလို့ပြောတာအဲ့တော့ရှေ့ကစကားလုံးလေးကိုပြန်ကိုရင်စိတ်အာရမဏေအာယုံ၌စိတ်တံစိတ်ကိုတမ္မာကောင်းစွာ အာရိယတိထားတတ်တယ်အဲ့ဒါစိတ်ကိုအာယုံပေါ်မှာကောင်းကောင်းလေးထားတတ်တာကိုတမာတိပဲအဲ့တော့ကိုကစိတ်ကိုအာယုံပေါ်မှာကောင်းကောင်းလေးထားတတ်အောင်တော့အမြဲတမ်းကိုကိုကိုစမ်းစစ်ပြီးလေ့ကျင့်နေဒါတပြည့်ပြည့်နဲ့တမာတိထူထောင်နေဆိုတာမခက်တော့ဘူးကိုအတွက်ကိုများသောအပြင်ဦးဇင်းတို့တို့တကကြီးတကမိုက်ကြီးတမာတိဘိုင်းမှာပဲခက်နေကြတာမို့လားခက်ပါတယ်ဗျာအဲတမာတိဘိုင်းမှာခက်ကြတာတမာတိဘိုင်းမှာခက်တကကိုစိတ်အနေထားလေးကိုကိုကဟိုသဘောမပေါက်ဘူးနံပါတ်1 နံပါတ်1ကအာယုံပေါ်မှာကောင်းကောင်းလေးမထားတတ်သေးတာပဲဒါပြောချင်တာကြက်ထားအပြီးတဲ့အခါကျတော့နောက်တနည်းတဲ့အာယုံ၌စိတ်ကိုကောင်းစွာထားတတ်သောသဘောတရားသည်တမာရီနောက်တနည်းအနေနဲ့အာယုံ၌စိတ်ကိုကောင်းစွာအညီအညွတ်ထားခြင်းကောင်းစွာအညီအညွတ်ခုနပြောလို့ပေါ့ကောင်းစွာအညီအညွတ်ဆိုတာခုနဟိုပြင်းတဲ့ဘက်ကိုလည်းမရောက်ဘူးကြိုးစားအထုတ်မှုဆိုတဲ့ဝတိယလွန်တဲ့ဘက်ကိုလည်းမရောက်ဘူးပြန့်လွန်တဲ့ဘက်ကိုလည်းမရောက်ဘူးပေါ့ပြင်းကြီးသွားတဲ့ဘက်ကိုလည်းမရောက်ပြန့်လွန်သွားတဲ့ဘက်ကိုလည်းမရောက်ဘဲနဲ့စိတ်ကို ဒါကောင်းစွာအညီအညွတ်ထားတတ်ခြင်းထားခြင်းသဘောကိုလည်းပဲဒါတမာတိလို့ခေါ်တယ်တဲ့ဒါတမာတိကအတိပဲတနည်းအားဖြင့်ဧကဂရရဲ့အတိပဲပေါ့ပြီးတဲ့အခါကျတော့မှသူကလက္ခဏာတော့သူရဲ့လက္ခဏာကဘာလဲဆိုတော့ပါမောက္ခလက္ခဏောတမာတိနံပါတ်1နံပါတ်2အဝိဒါရလက္ခဏောဒါလည်းလက္ခဏာတစ်ခုပဲနောက်တစ်ခုကတော့အဝိခိပလက္ခဏောဝါတဲ့အဝိခိပလက္ခဏောဝါဆိုပြီးဒီလိုလက္ခဏာကို၃ချက်ဖွင့်တယ် အဲ့တော့တကယ်ရှုတဲ့လုပ်ငန်းခွင်ရောက်လာရင်တော့ယောဂီကဒီတမာတိတင်းအပြင်ဧကဂရလို့ခေါ်တဲ့တမာတိကိုရှုတဲ့အခါမှာ၃ချက်လုံးရှုရမလားဆိုတော့၃ချက်လုံးလွယ်လွယ်နဲ့နားလည်ရင်တော့လေ၃ချက်လုံးရှုပေါ့အကယ်၍အဲ့လိုမဟုတ်လို့ကိုကတစ်ခုကိုနားလည်ရင်တစ်ခုပဲရှုသွားရတယ်လက္ခဏာတစ်ခုကိုတော့တကယ်တည်တည်ချာချာခခနာနာတည်သွားဒါလုံလောက်တယ်ပေါ့အဲ့တော့နံပါတ်1ပြောတယ်ခုနပါမောက္ခလက္ခဏောတမာတိပါမောက္ခလက္ခဏောတမာတိဆိုတာဘာပြောတော့ဆိုတော့ အကြီးအမှုဤအဖြစ်ဟုသောသဘောအကြီးအမှုဖြစ်ခြင်းသဘောတဲ့ဟောဒါဧကဂရာဆိုတဲ့တမာတိကလက္ခဏာပဲအဲ့တော့အကြီးအမှုဖြစ်ခြင်းသဘောတနည်းအားဖြင့်အကြီးအမှုဤအဖြစ်ဟုသောသဘောအာတမာလက္ခဏာတစ်ချက်အဲ့အောင်ပြောမယ်ဆိုအာယုံ၌တံပယုတ်တရားတို့၏အကြည့်အမှုပါမောက္ခဖြစ်ခြင်းသဘောအာယုံ၌တံပယုတ်တရားတို့၏အဲ့တော့ဆိုလိုရင်းကသူကအာယုံလေးပေါ်မှာတံပယုတ်တရားဆိုတော့ခုနသူနဲ့ တမာတိနဲ့ရှင်တွဲပြီးဟုတ်ရှိကစေတနာလိုပဲတမာတိနဲ့အတူရှင်တွဲပြီးဖြစ်တဲ့ဒီတံပြုတ်တရားတွေရှိတယ်။အဲ့တံပြုတ်တရားတွေထဲမှာတမာတိဖြစ်နေတယ်ဆိုရင်ဒီဧကဂရာလေးကသူကအကြီးမှုဖြစ်နေလို့ပဲ။ဧကဂရာလေးကအာယုံပေါ်မှာဧကဂရာကြာနေလို့ပေါ့။ဧကဂရာဖြစ်နေလို့ပေါ့။အဲဒါကြောင့်မလို့သူကအာယုံပေါ်မှာသူကဒါခက်ကြကြကြီးနေတာပေါ့။ဒါကြောင့်မလို့တမာတိဖြစ်ပြီးဆိုရင်ဒါအာယုံ၌တံပြုတ်တရားတို့ကိုအကြီးမှုပါမောက်သဖြစ်ခြင်းသဘောအာယုံ၌တံပြုတ်တရားတို့၏အကြီးမှုပါမောက်သဖြစ်ခြင်းသဘောပါမောက်ခဖြစ်ခြင်းသဘောလို့ဒါလိုနားလည်ရမယ်။ ဩနောက်တစ်ခုသူ့ရဲ့ဒုတိယလက္ခဏာပေါ့အဝိဒါရလက္ခဏောအဝိဒါရလက္ခဏောဆိုတာဘာပြောတုံးဆိုတော့မိမိပင်ကိုယ်သဘောအတိုင်းအာယုံ၌မပြန့်လွင်ခြင်းသဘောတနည်းအားဖြင့်အာယုံ၌မရွေလျော့မရွေမလဲတီးခြင်းသဘောတဲ့မရွေမလဲတီးခြင်းသဘောအဲ့တော့အာယုံကနေပြီးတော့ဘေးကိုရွေမသွားဘူးတနည်းအားဖြင့်ဘေးကိုလဲမသွားဘူးပေါ့အဲ့တော့ဆိုကြပါစို့ခုနလိုပေါ့အာနာပါနာလေးနဲ့တမာတိထူထောင်းနေတဲ့သူတော်ကောင်းဖြစ်ရင်အာနာပါနာဆိုတဲ့ဝင်လေထွက်လေအာယုံလေးရှိတယ်အဲ့ဝင်လေထွက်လေအာယုံလေးပေါ်ကနေစိတ်ကရွေမသွားဘူး သို့မဟုတ်ဘေးကိုဘေးအာယုံကိုလဲမသွားဘူးအဲ့ဒါဒါတမာတိရဲ့လက္ခဏာတနည်းအားဖြင့်ဧကဂတာရဲ့ဒါလက္ခဏာပဲတဲ့နောက်လက္ခဏာတစ်မျိုးကတော့အဝိခေပအာယုန်၌တံမြုပ်တရားတို့ဤ၌တံမြုပ်တရားတို့ဤမပြန့်လွင်ကြောင်းသဘောအဲ့တော့ပြန့်လွင်မနေဘူးပေါ့အာယုန်လေးတစ်ခုတည်းပေါ်မှာစူးစူးဆက်ဆက်လေးရှိတယ်ဒါကြောင့်မို့လို့ဦးဇင်းတို့တမာတိကိုတမာတမထာဘိုင်းမှာ ဒီတမာတိကိုဘာသာပြန်တဲ့အခါမှာတနည်းအားဖြင့်တမာတိထဲမှာမှဟိုဇန်ပေါ့ဇန်တမာတိမျိုးကိုတမာဘာသာပြန်တဲ့အခါမှာဒါအာယုံတစ်ခုတည်းပေါ်မှာစိတ်ကိုစူးစူးဆိုက်ဆိုက်ထားနိုင်ခြင်းကိုစိုက်စိုက်စူးစူးအထူးမြဲမြံရှုအံ့တန်မှတ်ရန်ဇံဟုခေါ်တတ်ဆိုပြီးဒီလိုဒါရှိစရာတော်တွေကဒီလိုဘာသာပြန်တာအဲ့တော့သမာဓိဆိုတာအာယုံထဲမှာစူးစူးဆိုက်ဆိုက်ကလေးရှိနေတာအာယုံပေါ်မှာအဲ့တော့ အာယုံအာယုံအာယုံ၌တံပယုတ်တရားတို့ကို မပြန့်လွင့်ကြောင်းသဘောပေါ့ဒါသူကတမာတိကလက္ခဏာပဲအဲ့တော့လက္ခဏာ၃မျိုးရှိတယ်ပေါ့အကြီးအမှုဖြစ်ခြင်းဆိုတဲ့သဘောသို့မဟုတ်လို့ရှိရင်အနောက်တကအာယုံ၌မယွမလဲတည်ခြင်းသဘောအဲသို့မဟုတ်လို့ရှိရင်အာယုံ၌အဲတံပယုတ်တရားတို့ကိုမပြန့်လွင့်ကြောင်းသဘောမပြန့်လွင့်ခြင်းသဘောဆိုတဲ့ဒီလက္ခဏာ၃မျိုး အဲကြိုက်တဲ့တစ်မျိုးပေါ့မိမိကထင်ရှားရင်ဒါလုံလောက်တယ်သုံးမျိုးလုံးထင်ရှားတဲ့သူတော်ကောင်းဖြစ်ရင်တော့ဒါသုံးမျိုးလုံးပေါ့ပြီးတဲ့အခါကျတော့ရတ္တကိုသွားကြရအောင်သူကလုပ်ငန်းကိစ္စလုပ်ငန်းကိစ္စကဘာလဲဆိုတော့သဟဇာတာနံတံပိန္ဒနာရတောတဲ့သဟဇာတာနံတံပိန္ဒနာရတောနာနိယဇုံနာနံဥဒကံဝိယတဲ့ဘာပြောတာလုံးဆိုတဲ့အခါကျတော့သဟဇာတာနံအတူတကွဖြစ်သော တံပယုတ်တရားတို့ကိုသာဇတ်တရားတို့ကိုဆိုတာတံပယုတ်တရားကိုပြောတာအလောတူတကွဖြစ်သောတံပယုတ်တရားတို့ကိုတဲ့တံပိန်တနာတဲ့ပေါင်းစုခြင်းဆိုတဲ့လုပ်ငန်းကိစ္စအဲ့တော့အတူတကွဖြစ်တဲ့တံပယုတ်တရားတွေကိုပေါင်းစုခြင်းဆိုတဲ့လုပ်ငန်းကိစ္စသည်ဒါသမာဓိရေဒါလုပ်ငန်းကိစ္စပဲအော်ဥမာလေးကဘာပြောထားလို့ဆိုတဲ့အခါကျတော့ရေချိုးကတမုံတို့ရှိကအတုံးပေါ့အခုကိစ္စဆိုရင်တော့ဥမာဆက်ပြမုံလို့ဟာမျိုးပေါ့ အဲ့လိုဇက်ပြမုံတို့ကိုတဲ့အတုံးခဲဖြစ်အောင်ပေါင်းစုပေးတတ်သောရေကဲ့သို့ပဲအဲ့တော့ဆိုကြပါစို့အမုံလေးတွေရှိတယ်အဲ့ဒီအမုံလေးတွေကိုသူကထိုက်တဲ့ရေလေးထည့်လိုက်လို့ရှိရင်အဲ့ဒီအမုံလေးတွေတခါတည်းပေါင်းသွားတာပေါ့ဥမာဇက်ပြမုံသူလွယ်တယ်ဇက်ပြမုံတော်တော်များများလေးတဲ့ဟိုရေလေးခန်းနေလောက်ထည့်လိုက်လို့ရှိရင်ဒါစုစည်းသွားတာပေါ့အတုံးခဲလေးဖြစ်သွားတာပေါ့အဲ့ဒီသဘောပဲအဲ့တော့ဒကာကြီးတို့ကြီးကတော့အရေးတုံးလာမျိုးဦးဇင်းတို့ဒီမှာဇက်ပြမုံတုံးရင်ဒကာလေးဇက်ပြမုံတုံးကိုအဲ့ကိုဖောက်ပြီးတော့ အဲဒီတိုင်းထားမိလို့ရင်ရေဆိုးသွားရင်အဲ့အဲ့ဟိုနှခမ်းဝါလေးတွေမှာ ခဲပြီးတော့တီးသွားတာပဲအဲအဲ့သဘောပေါ့အဲအဲ့သဘောဆိုတော့ဒီအာယုံ၌တံပယုတ်တရားတို့ကိုသူကတခါလဲဘာဖြစ်တုံဆိုတဲ့ခါကျတော့ဒါသူကပေါင်းစုပြီးတဲ့သဘောပဲဒါကိုတမာတိလို့ခေါ်တယ်တဲ့နောက်တစ်ခုပြစ္စုပတ္တံအဲ့ဒါတမာတိကလုပ်ငန်းကိစ္စပေါ့အဲ့တော့သာဇာတာနံတမိန်တနာရတော် အတူတကွဖြစ်သောတံပယုတ်တရားတို့ကိုပေါင်းစုခြင်းဆိုတဲ့လုပ်ငန်းကိစ္စအပြီးတဲ့အခါကျတော့ခုနပြစ္စုပ္ပတံတမာတိသည်တနည်းအားဖြင့်ဧကဂရသည်ဘယ်လိုသဘောရှိသလဲညာနဲ့ဆင်ခြင်တယ်အဲဆင်ခြင်တဲ့သူတော်ကောင်းတယောက်တန်တန်မှာထင်းလာလိမ့်မယ်ညာနဲ့မှာဘယ်လိုထင်းလာမလို့နံပါတ်1အနေနဲ့ထင်နိုင်တာကတော့ဥပဒမပြစ္စုပ္ပတ္ထနောတဲ့ဥပဒမဥပဒမဆိုတာဘာပြောတာလဲဆိုတော့ငြိမ်သက်တဲ့သဘောတရားငြိမ်အေးတဲ့သဘောတရားလို့ဒီလိုညာနဲ့မှာထင်လာတယ် ဟောတမာရီလေးရှိရင်တည်ကြီးနေငိမ့်ချမ်းနေတာတခါလေတခါကြီးတွေတခါမကြီးဒါလည်းပဲကိုဘကိုယ်လေးပြန်ပြီးတော့နှလုံးသွင်းကြည့်သိပ်ပြီးတော့အာယုံတွေထွေပြားစရာကျုံလာတဲ့အခါမျိုးဆိုရင်အဲတခါလေတခုခုလေးပေါ့ကမ္မထအာယုံကိုကျွမ်းကျင်တဲ့ပုံကိုတယောက်ကကမ္မထအာယုံလေးကိုတခါလေနှလုံးသွင်းပြီးတော့နေကြည့်လိုက်အဲခုနပေါ့စိတ်တွေထွေပြားပြီးတော့တခါလေအဲဟိုပြာခတ်ပြာရာခတ်နေတဲ့အခြေအနေကနေပြီးအာယုံလေးတစ်ခုပေါ်မှာတခါလေနှလုံးသွင်းလိုက်တယ် ဥမာဆိုကြပါစို့ဝင်နေထွက်လေကိုရှုတတ်တဲ့သူတော်ကောင်းဖြစ်ခဲ့ရင်ဝင်နေထွက်လေလေးကိုနှလုံးသွင်းနေတယ်နှလုံးသွင်းရင်စိတ်ကတခါတည်းဘာဖြစ်သွားလို့ငြိမ်ပြီးတော့ငြိမ်အေးသွားတာဥပဒမရဲ့သဘောပေါ့ငြိမ်ချမ်းမှုငြိမ်အေးမှုဆိုတဲ့သဘောလေးတခါတည်းရတယ်ဒါတမာတိကိုစင်ကျင်လိုက်တဲ့သူတော်ကောင်းတယောက်မှာဩတမာတိဆိုတာငြိမ်အေးခြင်းသဘောပဲလို့ဒီလိုညံထဲမှာဒါထင်လာမယ်တဲ့နောက်တစ်ခုသူလည်းဟိုပြစ္စုပ္ပတ္ထံကသူလည်းနှမျိုးနောက်တစ်ခုကတော့ ညာနာပြစ္စုပ္ပတ္ထာနောဝါတဲ့ညာနာပြစ္စုပ္ပတ္ထာနောဝါဆိုတော့အဲ့ဒါဉာဏ်တိဟူသောအကျိုးတရားကို ဖြစ်စေတတ်သောသဘောတရားတဲ့ဟောဉာဏ်တိဟူသောအကျိုးတရားကိုဖြစ်စေတတ်သောသဘောတရားဒါကတော့ဦးဇင်းတို့ဖလားပြစ္စုပ္ပတ္ထာလို့ခေါ်တယ်အကျိုးရဲ့အမည်ကိုဒါအကြောင်းမှတင်စားပြီးတော့ပြောလို့ဒါဖလားပြစ္စုပ္ပတ္ထာပေါ့အဲ့တော့တမာတိတီသူကဟိုဉာဏ်ပညာကနှီးစွာသောအကြောင်းပဲဟိုပညာစေတသိက်ရောက်လို့ရှိရင်ပညာကဗဒ္ဒထံနှီးစွာသောအကြောင်းကိုပြောပါဆိုတမာတိပဲ ဒါကြောင့်မလို့ဒီမှာဆိုလို့ရှိရင်အဲညံငဲ့ညံတိဥသောအကျိုးတရားကို ဖြစ်စီတတ်တဲ့သဘောတရားဩဒါဒါကြောင့်မလို့ညာနာပြစ္စုပ္ပထာနောအဲ့တော့ဆိုကြပါစို့အော်တမာဒီဧကဂရာဆိုတာဘလို့သဘောရှိတလေစင်ញင်နေစင်ញင်နေစင်ញင်တဲ့သူတော်ကောင်းတယောက်မှာဩဉာဏ်ပညာကိုဖြစ်စေတတ်တဲ့သဘောတရားပဲလို့ဒါလိုဉာဏ်ထဲမှာထင်လာမေတဲ့ဒါတမာဒီကိုစင်ញင်တဲ့သူတော်ကောင်းတယောက်တွေနှမျိုးထင်နိုင်တယ်ပေါ့ ပထမတစ်မျိုးကငြိမ်တဲ့ငြိမ်သက်တဲ့သဘောတရားလို့ဒါဒီလိုလဲညာထဲမှာထင်လာနိုင်တယ်။သို့မဟုတ်ဉာဏ်ပညာကိုဖြစ်စေတတ်တဲ့သဘောတရားလို့လဲဒီလိုညာထဲမှာထင်လာနိုင်တယ်တဲ့။နောက်တစ်ချက်နောက်တစ်ချက်ကသူကနီးစွာသောအကြောင်းနီးစွာသောအကြောင်းကဘာလဲလို့မိတဲ့အခါကျတော့ဝိသေသတော်ဒုက္ခပဋ္ဌာနောတဲ့ဝိသေသတော်အထူးအဖြင့်ဒုက္ခပဋ္ဌာနောတဲ့ဟောအဒုက္ခပဋ္ဌာနောချမ်းသာမှုသည်ဒါသူကနီးစွာသောအကြောင်းပဲ ဒါကြောင့်မလို့ဒုက္ခဝေဒနာတိသူကနီးစွာသောအကြောင်းတမာတိဖြစ်ဖို့ရန်နီးစွာသောအကြောင်းပဲအဲ့တော့ဦးဇင်းတို့ပြန်ပြီးတော့ပြောမယ်ဆိုလို့ရှိရင်ဒီတမာတိကိုလက္ခဏာအပြင်ကြည့်မယ်ဆိုလို့ရှိရင်ဟာသူကအကြည့်အမှု ဖြစ်ခြင်းသဘောတနည်းအားဖြင့်တခါတည်းအာယုန်၌တခါတည်းအာယုန်၌မရွေ့မလဲတည်ခြင်းသဘောငါဒါမှမဟုတ်လို့ရှိရင်တမျိုးအနေနဲ့ထင်လာမယ် အာယုန်၌တံပြုတ်တရားတို့ကိုမပြန့်လွင်ခြင်းသဘောလို့ဒီလိုညာထဲမှာထင်လာမယ်ဒါသူ့ရဲ့လက္ခဏာဒါလက္ခဏာကိုဆင်ခြင်တဲ့အခါမှာပြီးတဲ့အခါကျတော့ဒီဧကကလာလို့ခေါ်တဲ့တမာတိရဲ့လုပ်ငန်းကိစ္စကိုပြောပါဆိုရင်ဒါအတူတကွဖြစ်ပေါ်ဖြစ်ပဲတံပယုတ်တရားတို့ကိုပေါင်းစုခြင်းဆိုတဲ့လုပ်ငန်းကိစ္စနောက်သူကိုညာထဲမှာဆင်ခြင်လိုက်ရင်နမတိတိနဲ့ထင်းလာနိုင်တာကတမာတိတိဧကကရာတိဟူသောတမာတိတိငြိမ်သက်တဲ့သဘောပဲလို့ဒီလိုလဲညာထဲမှာထင်းလာနိုင်တယ် အဲဒါမှမဟုတ်လို့ရှိရင်ခုနပြောတော့ဉာဏ်ပညာတည်းဟူသောအကျိုးတရားကိုဖြစ်စေတတ်တယ်ဒါသဘောတရားလို့လည်းဉာဏ်ထဲမှာထင်လာနိုင်တယ်ဒါကြောင့်မလို့ဦးဇင်းတို့ဟိုးတမာရီတုတ်တံမှာတခါကြီးတွေတမာကြီးတွေမကြမကြနာရတယ်တမာတိန်ဘိကဝေဘာဝေဒတမာဤတော်ဘိကဝေဘိကုယထာဘူတံပသနာတိတမာတိရှိရင်ဟုတ်တိုင်းမှန်စွာသိတယ်ဆိုတာဟုတ်တိုင်းမှန်စွာသိတယ်ဆိုတဲ့ယထာဘူတဉာဏ်ရာဤတို့တမာတိဒီဒါအကြောင်းတကူဒါကြောင့်မလို့ဉာဏ်ထဲမှာထင်လာရင်တမာတိကိုဉာဏ်ပညာကိုဖြစ်စေတတ်တဲ့အကြောင်းတရားလို့ဉာဏ်ထဲမှာထင်လာနိုင်တယ်တဲ့ ။ဟောနောက်တစ်ခါခုနနီးစွာသောအကြောင်းကိုပြောပါဆိုရင်အထူးအပြင်ဒုက္ခဝေဒနာသည်သူကနီးစွာသောအကြောင်းပဲ။အဲ့တော့ဒီနေ့ဒါဦးဇင်းတို့သင်္ခါရခန္ဓာတဲ့ကပေါ့စေတနာနဲ့ဒါဧကဂတာတိဟုသောတမာတိကလက္ခဏာတတပစ္စုပတ္တံပဋ္ဌာန်ကို လေ့လာသုံးသပ်ခြင်း။အဲ့တော့ဒီနေ့တော့ဦးဇင်းတို့ဒီလက်နန္တရားတွေရဲ့လက္ခဏာတတပစ္စုပတ္တံပဋ္ဌာန်ဘိုင်းကိုဒီမှာပဲနားကြအောင်စို့ဒါကြောင့်မလို့တို့တရားနာပရိသတ်အပေါင်းသူတော်ကောင်းတွေလည်းပဲယနေ့ကစလို့ ထိုကဲ့သို့ဒါပရမတ္ထဓမ္မတို့ဤလက္ခဏာရတ္တပစ္စုပ္ပတံပရတ္ထံကိုသာတိကနေတဆင့်ဒါကိုယ်တိုင်ကြင်ဉဏ်ကြိုးကုပ်လို့သိတဲ့ပြိဝေဒအတိအထိရောက်အောင်ကိုစီကိုစီကြင်ဉဏ်ကြိုးကုပ်အာထုံနိုင်ကြကုန်ရာတည်းသာဓုသာဓုသာဓုပါဗျာ